အဲဒီကနေ့ကျေမာဝကပါဠိမာဘယဝနသုထေကနောက်ဆုံးဘုရားအကြောင်းပြုပြီးတော့ဈာန်နာဖြစ်တော်တဲ့သူဝတ္တပရပတ်အကြောင်းပြုပြီးတော့ဘုရားဆရာ လူချချတဲ့တရားလို့ပါလေသူတို့ထုတ်ဖို့ပါဘုရားတော်ပါလေဟတ္တဝိကယောကသူကိုယ်တိုင်ဆဲသောဉာဏ်ရှိရနေပြီဆိုတဲ့ဘုရားတော်ရာလမ်းဆုံးအစစ်အမှန် မရှိရဲ့ဘာသာရေးသာသနာရေးဟာသိက္ခာရေးတွေမရှိပါဘူးတဲ့။အဲဒီစကားကိုသုံးပြီးခွာရလို့ရှိရင်ဒီလိုမျိုးကိုဒီလိုမျိုးကိုပြန်ရမယ်ဆိုတာပဲ။သုံးပြီးခွာသွားတယ်။ဒီလိုမျိုးကတော့ က္ခသမ္မာကမ္မနာသမ္မာအဇိဝဘောတိပါဠိခေါ်တယ်။မဇောလုချင်းမဇောကြည့်ချင်းမဇောပြောဆိုခြင်းနဲ့မဇောအထက်ရေးခြင်းမဇောလုချင်းကကတော့တမှုခေါ်လို့ကာမတုံးဝဟုဆောင်တယ်ဗော။သမ္မာကနဲ့အတူတူဆိုင်ရှိလို့ရည်ရည်နဲ့စိတ်ကြတဲ့ ပုဂ္ဂိုလ်ဆရာကောင်းတဲ့အပြုအမူရောလူမှုဆောင်တဲ့ရတ္တမှုဆောင်တဲ့စေဝဆောက်ဆောင်ဆောင်တဲ့အမှန်တရားကိုပြောဆိုဆောင်တဲ့ပြောဆိုရှိတဲ့ဒီမှာကပြောတယ်စိတ်ကြီးစကားပြောတယ်စိတ်ကလေးစကားပြောတယ်ကာယချွေးဆိုပြောတယ်အဲဒီမဲ့အဲဒီရှိတဲ့စကားပြောတယ် အဲသမာဝါသမာသာပြောဆိုခြင်းကြပါအဲဒါအရင်ခံပြီးတော့အတဘောကောင်းလို့ဆောင်တယ်ပေါ့တမန်တော်ကတမန်တော်လည်းရှိပါဘူးသင်ဆုံးလို့ပြီးတော့တမန်တော်လည်းမဟုတ်ဘူးတရားသူရှိကိုရှာလို့မလို့တမန်တော်လည်းမဟုတ်ဘူးဟိုကိကတော့ လေရာလို့ကုံွယ်တော့လိတာရောဆွေကြီးလာတဲ့ပုဂ္ဂိုလ်လေးဓမ္မဝါစာဓမ္မအဇိဝဆိုမှသွားချက်မျိုးချင်းဆိုအဲဒါကိုကုလခန္ဓာကိလအုပ်စုခေါ်တာပေါ့ကိုယ်နဲ့ဆိုကြောက်ကြကြဖြစ်ဖြစ်ကိစ္စရှိအောင်လို့ ဒီစိတ်လုံးရပြီးတော့အင်းသက်ကြီးဖြစ်အောင်လို့ဆောင်လို့ပြည့်တဲ့သဘောပါပဲ။ဒီဒီစုပါမှာပထမဆုံးအစားပဲဆိုတော့အဲ့ဒါလို့အထုံးနေလို့ရှိရင်ကိုယ်နဲ့ရုပ်နဲ့ဆက်တဲ့အကျမ်းစာပြိသာပူကြီးနင်းရတာပါပဲ။ တရားပြောင်းအထုရပုဂ္ဂိုလ်ဆိုလို့ရှိရင်စောစောကလည်းပုဂ္ဂိုလ်ဘဝနဲ့ဒီဒီလာရည်ကြီးဆိုလို့ရှိရင်ဘုဒ္ဓသမဂရိတာတွေရင်းပြီးတော့ကိစ္စရင်းပြီးပထမဆုံးကိစ္စရင်းပြီးတကယ်ကိစ္စရင်းကိုအထုနေဘဝဖြစ်တော့ကိစ္စရင်းပြီးခေါ်တာအဲလိုပုဂ္ဂိုလ်မျိုး မရှိတဲ့ဘာသာရေးသာသနာရေးမှာသမဝိညာဉ်မှာဘာလဲအဲဒီပုဂ္ဂိုလ်ကိုရှိဘူးလားဆင်းရဲပုထားခြင်းဆန်ရှားကိုအားထုတ်တာအဲဒီဤဝါဒတစ်ခုဇင်နာဤဝါဒတစ်ခုပါပဲယောဂအကျင့်ဆိုတာရှိပါတယ်ဆိုတော့ဒီကလည်းဘယ်လိုရှိပါလဲ ဓမ္မလိုအတ္တအစွဲလောင်းတဲ့စိတ်ကြီးတချောင်းကြည့်ရတော့လောကအခြေရှိတော့သူတို့ဟာသမာဓိဆံကရှိတယ်လို့ပြောပါပါပဲ။အမှန်ဆုံးဆုံးကတော့မြတ်စွာဘုရားသာသနာနဲ့ပြည်ရမှာလားရှိတာ။သမထတက်တဲ့အာထုပ်တယ်လို့ရှိတယ်။သမထမှာပါပဲတဲ့အခုလို သတိဓမ္မဘာဝနာတရားတွေအားထုတ်ကိုယ်ရဲ့သိချပါတဲ့အာရုံသိချရတဲ့သူရဲ့အားစိတ်တမန်ရဲ့လက်ရှိခေါ်တာကိုဒီကတော့အားစိတ်ပြင်းနေတော့အေးစစ်စစ်တိုးတိုးဆိုတဲ့ဟာကိုအနိုင်ဝဲကြတာဘုံဘုံကြောင့်စိုက်ပြင်းလို့စိတ်ကအေးစစ်စစ်ပြင်းသွားတယ်အဲ့ဒါအနိုင်ကြီးပါလား အဲ့ဒါအပါဝင်အကုသိုလ်တွေဖြစ်ခွင့်မရဘူး။အကျိုးကုသိုလ်စိတ်ရှင်ရောဖြစ်တာ။အတိဖြစ်သွားတော့စိတ်ရှင်ဉာဏ်ဉာဏ်ကိုဒီလိုကာကွယ်ထားတယ်။ဆောက်ရှောက်ထားတယ်၊လုံခြုံတယ်။တတိယကျွမ်းရှင်တဲ့စိတ်ကလေးဟာတမန်လို့ဖြစ်တဲ့သူတမန်စာခြေပေါင်း60ဆန့်ရှင်းလုံခြုံနေတာ။လုံခြုံနေဆုံးရင် ရေတက်တာရေတက်ရင်အေးချမ်းတာပဲဒါတခုလည်းကိုကြောင်းကျဆက်ကြတော့အားဆိုင်ပြီးတော့မှတ်လို့ရှိရအောင်စိတ်ကလေးဆက်ကြတဲ့အခိုက်ကောင်းတာကြီးညီညီကြားကြတာကိုစားရင်ဖြစ်ကြတာဆိုမက်ဆရာကံမှုအာရုံဘက်ကိုမရောက်တော့ဘူးစိတ်က စံနာလည်းမရှိဘူးဥပနာလည်းမရှိဘူးနေနေတာဟုတ်ဝိညာတတိသမာဓိဒီသုံးခုဖြစ်နေတာလေသမာဓိခန္ဓာသမာဓိအုပ်စုခေါ်ရတယ်အဲဒီခိုက်တော့မှာစိတ်ထဲမှာတောင်းကြတဲ့အငြိအင်းတွေပေါ်ပြီးခုလိုဝင်နေတာငြိမ်းငြိမ်းငြိမ်းငြိမ်းပေါ်ပြီးဝတ်သွားတာငြိမ်းသွားတယ်သူရှိနေတဲ့ငြိမ်းနေတာပဲကွာ စိတ်ကလေးတန့်နေတာပဲဒါတမားကြီးမဖြစ်လေပေါ့စိတ်ကလေးတန့်နေဆိုရင်ဒီစိတ်ကလေးဟာရည်ကြီးတဲ့စိတ်၊ငြိမ်းတဲ့စိတ်၊တည်ငြိမ်တဲ့စိတ်၊လက်သက်ရကောင်းတဲ့စိတ်ကလေးကြီးတော့ဒါဘယ်လိုမှငြိမ်းလို့မရဘူး။တန်ရှင်းတဲ့၊ဖတ်ကြည့်တဲ့အချင်းချင်းတဲ့စိတ်ကလေးကြီးတော့ နောက်အောင်ရမသိတဲ့တက်ပြီးတော့သဘောမှန်လေးအစိုးရဆင်းဆင်းကြည့်နေသွားတဲ့အခါယုံနာပြီးလို့ရှိရင်ပုဂ္ဂိုလ်သတ္တဝါဆဲအသက်ရှင်နေအကောင်ဆိုဇီဝတ္တဆိုရင်ချက်တော့ကြောင်းကျိုးသိရင်အကြောင်းဆိုသူဆဲအဆဲသူကြောင်းနဲ့သူချင်းဆက်ဆံလို့ဖြစ်ကုန်ပြီးလို့ရှိရင်ဒီမှာကြီးကပြန်ပြီးလို့ဆဲအဆွဲပါလေအဲဒီဆိုရင်ချက်တော့ဘယ်လိုလုပ်ကြည့်လို့ရှိရင်ရတဲ့ဆိုတဲ့ ဆိုးပုံကြည့်လို့ရှိရင်ကောင်းစားချမ်းသာရှိတဲ့အဆွဲပေါ်ဒီဆွဲလေးဒီအတိအကျဖြစ်တဲ့လောက်လူကလောကကြီးဆွဲထားတာကြီးဟာကျုပ်ကျုပ်ကျုပ်ကျုပ်ထွက်ထွက်တက်တက်တက်တက်ပါတာအဲတော့ဥပဒနာဉာဏ်ကြီးကြီးပြည့်စုံလာတာပဲအဲဥပဒနာကြိုက်တော့အာရုံမရှိနဲ့တဲ့နေတော့ကာမဥစ္စာစသည်ရှိတယ်ကာမအာရုံကို သိရောက်လာသူရဖြစ်စီခြင်းလားသူရကျိုးစားခြင်းလားဆိုတော့ဒါကြီးလည်းချင်းနေတော့စိတ်ကလေးကတည့်နေတာဟမ်ဒါဒီမှာလည်းကြည့်နေဆိုတော့မသိတာမရှိဘူး။တကယ်ဆရာကြည့်နေဆိုတော့ရှုပ်ရှုပ်ဆိုမဟုတ်တော့ရှုပ်နေတာ။အဲဒါပူညာအုပ်စုခေါ်တယ်ပူညာခန္ဓာ။ အဲ့ဒါလေးဖြစ်သွားလို့ရှိရင်ကိလေသာမျိုးပါပြတ်သွားတယ်သုပုစိတ်ထားအဲကိုယ်ဟုတ်ကျိုးလို့လည်းကိလေသာတွေကိုပြီးလာတယ်ဆောင်တုံးတယ်စိတ်ထဲမှာရှိတဲ့ကိလေသာတွေကိုဝိရတတိကမာတိနဲ့ကာကွယ်ပယ်တဲ့ကုသပယ်တယ်ဒီလိုမျိုးလောကကျိုးကြောင့်ကာကွယ်ခြင်းအနိုင်ပါဆိုတာမျိုးလိုပါလေ လောဘရဲ့ဉာဏ်သယောဂဖြစ်ဖြစ်ဒုရကဝယ်ပြီးတော့ယောဂအနေယူပါဆိုတာမျိုးလို့ဘယ်လိုဖြစ်ဖြစ်ဒုရကဝယ်ဖြစ်လာရင်ခုဒါကအနေပိုင်းသမာဓိခန္ဓာနဲ့ပေါ့ဘုရားပြောက်အောင်ပညာနဲ့ပေါ့ဘာသာတော်ကိစ္စအကျဉ်းကလူကိစ္စတွေတစ်ချက်မှလို့တစ်ချက်ပေါ်ရင်ဒီကသမာဓိပညာဆုံးသွားလို့ရှိရင် စဉ်းစားကြည့်ဖို့ကိုယ်လိုကစိတ်ကြီးစိတ်ထားရောကျေးဇူးကျေးဇူးအပြည့်နဲ့ဆက်ပြီးခင်းနေတာဆန့်ရှင်းနေတာမတန်ရှင်းလို့ရှိရင်အောက်တန်းကြကုန်မယ်လို့တန်ရှင်းတဲ့ခါကျတော့အစ်မင်းပြန်လာတာပဲဒါဘောကဒီလိုဘဝကိုတခုကျင်ပေးတာပဲအဲဒါကိုအရိယဆိုတဲ့ပုဂ္ဂိုလ်ပြတယ်အရိယဖြစ်ရှင်တယ်ကိုလို့ဆိုတဲ့သုံးပါးလို့ဖြစ်ရှင်တယ် ဝိပယင်အောက်တန်းကြပြီမယ်လို့ဖြစ်စေတော့ဘုတ္တမောအစစ်မြင့်ကျသွားတယ်အဲဒါကိုပဲမြန်မာလူညဉ့်ညက်လို့ခေါ်ရတယ်အဲစိတ်ကျေတန်ရှင်းပါလေစိတ်ကျေညဉ့်ညက်ခေါ်ရတယ်ဒီအလုံးရဲ့အကျိုးကိုနားလည်ပြီးတော့ဉာဏ်လုံးတန်ဖိုးထားတဲ့ပုဂ္ဂိုလ်တွေဟာဒီနေ့တိုင်းတိုင်းဟာ ကိုယ်ရောနှုတ်ကိုစိတ်ကိုစိတ်ထားရောတန်ရှင်းလို့လောက်ကောင်းတယ်ဖြစ်တဲ့ကောင်းတာပါရှိပါရှိအဲ့လိုကိုယ်စိတ်ဓာတ်တောင်းလာလို့ဖြစ်ဖြစ်နေရပြီးတော့ကျေဝါရှိရတဲ့ပြည့်စုံတဲ့ဒီလိုအကျိုးပြည့်လို့ရှိရင်ကအကျမ်းနဲ့ကုသိုလ်ဓာတ်တွေကကောင်းကောင်းထားရတာပဲ။ အကျင့်ကိုကိုယ်ခံတယ်သူတို့ကောင်းထောင်မထခင်တော့ဘုတ်တော်တယ်ဒီကိစ္စကိုလည်းပြောလို့ရှိရင်တည်သွားတယ်အခိုက်အတန့်တည်သွားတယ်အဲ့ဒါမက်ကဆိုတဲ့စကားမဆိုတဲ့စကားပြတယ်မဆိုတဲ့သိစီတယ်ဖတ်တာတယ်အကြမ်းကကိရိတာတွေဒီခါလေးတစ်စက္ကန့်တစ်စက္ကန့်တတ်တတ်ပြည့်နေတာပဲကောင်းတော်မထနိုင်တော့ ရှင်းရှင်းတောင်းကြနေလို့ရှိရင်ပူတာပေါ့ဆူတာပူတာပေါ့အောက်တတ်တာပေါ့သူတို့မရှိကြတာတော့ဟောအေးချမ်းစိတ်သားနေတယ်ငြိမ်းချမ်းလို့ဒီခါလေးရောက်နေတာပဲအဲ့ဒါမက်ကဆိုတဲ့စကားပြပါတယ်မြတ်စွာဘုရားစကားသုံးလို့ပြပါသမဏကိုတိကျပါတယ် ခုတော့တော့ဒီတရားလေးကိုသုံးသွားတော့လင်းတဲ့အသေးတွေမပေါ်ဘူးဆိုလို့ရှိရင်တွတ်တွတ်တော့ဖြစ်နေတော့လူတွေကမလင်းကြကြဘူး။အဲလိုလင်းနေတဲ့ကောင်းအဲဒီလိုဖြစ်ဖြစ်နေပြီးတော့တရားရှိရတဲ့ပြည့်စုံတဲ့ဆရာကြီးအကြောင်းကိစ္စတွေကိုတတ်နိုင်ပြီးတော့ပေါ့လေ။ စေချမ်းနဲ့စီရောက်စေချမ်းလူလောကနဲ့အဲ့ဒီလူလောကကတခြားဘာသာရေးသာသနာရေးမှာမရှိမရှိတော့အဲ့ဒါမရှိဘူးအဲ့ဒါရှိမှကိလေသာမျိုးတာကိုဒီတရားတွေကသူက ကိလေသာရင်းချင်တတ်တဲ့တရားတွေကိလေသာရင်းအောင်ပြုလုပ်တတ်တဲ့တရားတွေအကြောင်းကအလားစားအလူသာကိလေသာတွေကိုရင်းအောင်ပြုလုပ်တတ်တဲ့တရားတွေအဲဒီတရားတွေပြုလုပ်အောင်ဖြည့်သွင်းတဲ့ပုဂ္ဂိုလ်ဖြည့်သွင်းတဲ့ပုဂ္ဂိုလ်မရှိတော့ဘုရားမှာကိလေသာရင်းချင်လည်းမရှိဘူးပေါ့ ဝိညာဉ်ကောင်ရှိတော့အဲ့ဒီဝိညာဉ်ကောင်မကြည့်ဘူးဆိုလို့ရှိရင်ဒါကြီးကြီးလည်းရှိဒါရှိနေတာပါဘုရားဘာသာဝင်ဆိုတဲ့နေပယ်ရဲ့မှာတော့မှအခုလိုတရားမျိုးလည်းမကြားရဘူးအထုပ်ကြီးအထုပ်တန်ကြီးလည်းမသိဘူး မပြောတော့တဲ့ဈာန်လာလေးပါးနဲ့ဓမ္မကိုပြရတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဘုရားတော်ကြီးလည်းပဲစတင်အောင်ပြင်ပြီးတော့ဒီလိုအဆုရဝိသုလို့ရှိရင်ဘာမှမထူပါဘူးဒီတိုင်းဒီတိုင်းပါပဲကိုယ်ကငြိမ်းချမ်းတရားတွေကိုသိပြီးတော့လို့သိပြီးတော့လက်တွေ့ကြည့်အောင်ကြည့်ပါမှအဲဒီလိုတွေငြိမ်းတယ် မကြည့်တဲ့ပုဂ္ဂိုလ်တွေကဘာမှမဆိုဘူး။အဲဒါဒီမှာကတော့ပုရဘာသာအယူကလွဲလို့အခြားအယူတွေမှာအဲဒီကျမ်းမှာဆိုထားပါတယ်ဒီမှာအခြားဓမ္မဝင်ရအခြားအယူဝါဒတွေမှာလို့ဆိုပါတယ်အဲဒီလက်ရှိရှိပါ နိုင်မှုဆရာမရှိရာကိလေသာရင်းပြီးမရှိဘူးလို့မြတ်စွာဘုရားကဒီတရားချပါလိုက်တာအဲ့ဒီလိုရှိရပါလားရှိရောရှိရမပြည့်ဘူးလို့ရှိရင်မရှိတာနဲ့အတူတူပဲဒီလိုရှိပြရှိရမှာကိလေသာရင်းပြီးရှိနေတယ်အကျင့်မှရှိနေရှိ စိတ်ကတော့ပေါ်ပေါက်မှာပဲဒါကတော့သိကြတယ်စိတ်ကပေါ်ပေါက်လို့ရှိရင်စိတ်ကတော့ကုသတာငြိမ်းပါပဲအဲ့ဒါလည်းလူကြည့်ရပဲလက်ဒီစိတ်ချာရှိရမှာကိလေသာငြိမ်းပြီးရှိနိုင်တယ်ဒါကဘယ်ယူဝါဒမှာလက်ဒီရှိပါရှိတယ်ဘယ်ယူဝါဒမှာမရှိဘူးဆိုတာပေါ့လေ တတ်မှတ်ပြတဲ့သဘောမျိုးပါပဲမူချပြတဲ့သဘောမျိုးပါပဲအဲ့တော့မူချပြီးတော့နောက်ဆောင်ကြတာကိန်းကိုပေါ်လိဆရာပြောပါတယ်ကိန်းကိုမူချကြပါတယ်အဲ့ဒါမင်းကလေးတရားကိုပြန်ဆိုလိုက်ကြအောင်ရုပ်ကိုရှုပ်ချာမရှိရာကိလေသာရင်းသူရှိရဲ့ ယုတ်ကြီးရှိချာမရှိရာကုလိကာယုတ်ကြီးရှိတယ်ဟုတ် ရုပ်ကိုရှင်းချာရှိရမှာသိရတာရုပ်ကိုရှိနိုင်တယ်ရုပ်ကိုရှင်းချာရှိရမှာသိရတာရုပ်ကိုရှိနိုင်တယ်ရုပ်ကိုရှင်းချာရှိရမှာ ကိလေသာရင်းကိုရှိနိုင်တယ်နာမုသဇေမုသဇေသဘောဆောင်ရတာကိန်းတယ် တောက်ဟောက်ပြီးပြပါတယ်။တိုင်နေတဲ့ကိစ္စဆိုလို့ရှိရင်ကိုယ်ကိုတောက်ဖို့ပြလို့ရပါတယ်။မြတ်စွာဘုရားကပိုင်လာတယ်။ဒီတရားကိုကိုယ်တိုင်သိလာတာကိုယ်တိုင်ကြည့်ပြီးတော့တိုင်းကစံတဲ့အချိန်ပဲဒါကြီးဟောတော်တာပဲ။ဟောတဲ့သူသိတဲ့ပုဂ္ဂိုလ်တွေလည်းဉာဏ်နဲ့ပြောတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲ။အနာဂတ်သရဂံသတ္တဝံ အများဆုံးကလျာဏမုဒ္ဒကလျာဏပုဂ္ဂိုလ်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲဒီမှာဘယ်လိုလဲအောင်လဲတရားတော်ကိုယ်တော်ကချုပ်ထားဝင်တဲ့ပုဂ္ဂိုလ်အများကြီးပဲဒီတော့မြတ်စွာဘုရားကိုယ်တော်လည်းပဲကိုဒီတရားတွေအားထုတ်တော့ပြိဿာငြိမ်းတာလည်းကိုယ်သိဒီငြိမ်းတာမှန်တယ်ဆိုတော့လည်းပဲ တတိယကိုဆောင်ရတာဒီကိစ္စဖြစ်တော့တယ်ကိုယ်တိုင်ကျင့်လို့ကိုယ်တိုင်သိရတရားတွေရဆိုပြီးဟောတာတတိယကဟောတာမဟုတ်ဘူးနောက်သုဘတပရမတ်ကိုဒီမှာပြောပြတယ်သတ္တမောကသုဘတဓမ္မဝိနည်းအရိယောအတ္တိမောလည်းပေါ့ဟောလာပါတိ အနာဝိတ္တဥပလာတိဒုတိယဝိသမနောတထဥပလာတိတတိယဝိသမနောတထဥပလာတိသုထဝိသမနောတထဥပလာတိမြေကြီးစပါအရှင်တရားဟာရှိရမယ်ဒီကရင်းကြီးရှိတယ်ဆိုတော့ဒီသာသနာမှာတာမြေကြီးစပါလည်းပဲရရှိရရှိတယ် ပြည့်စုံရှိလို့ဒီကာလမှာကပုဂ္ဂိကရင်းပြီးရှိတယ်တတဝတ္တကနာဂယန္တာကိုရှိတယ်ဒီလိုဆိုရသိကြည့်လို့လောကမှာဘယ်ပုဂ္ဂိုလ်ဘယ်ပညာရှင်ကဒီလိုရင်းရတော့ဝန်ခံရတဲ့သူပဲဝန်ခံလာတယ်။ဒါလို့ရင်းရတော့ကိုယ်ကိုတောက်မှကိုယ်ဝန်ခံထားတဲ့ ဘုရားကြီးဘုရားကိုယ်ကလူကြီးရဲ့ပုဂ္ဂိုလ်ရဲ့ကုသလာပြီးမှတော့ကြွားတော့ပါပြီတဟိကတဟိတလနဲ့တလမတူတော့ဘူးကလေးမျိုးကတကယ်ရောက်တာအပြင်းရတဲ့ဖြစ်ပေါ့ဆုတ်ကကာလခေါ်တယ်တကယ်ကိုဆုတ်သွားပြီ ရုပ်ပိုင်းတစ်ပိုင်းကောင်းလို့ဆိုတော့အဲဒီရုပ်ပိုင်းတစ်ပိုင်းကကောင်းတဲ့နေမှာပါဝင်ပြီးတော့ပေါ့လေဒီလက်ကိုဆိုတော့အချိန်တရားနဲ့တောက်ထားဖို့သာသနာအတက်ဒီဘက်ကကောင်းပြီးအသက်ရှင်တန်နေဖို့သိအရေးကြီးပါလားအဲဒီရှင်တန်လို့နိုင်လို့ဆိုလို့ရှိရင်တော့ဒီသာသနာဟာတော့အနည်း60အနှစ်တရာအတွင်းမှာမြန်မာပြည်ကထွက်ခွာတော်တော့မှာပဲ ကိလေသာငြိမ်းချမ်းရည်ကြည်ဆုံးတရားမရှိဘူးဆိုလို့ရှိရင်ရည်ကြည်အောင်ရှိလို့လည်းမရှိဘူးဆိုလို့ရှိရင်တော့အတိအကျကြောက်ကြပြီးတော့ဒီမှာဒီမှာနှောင်ရကြတော့မှာလေဆိုတော့ဒီကဆိုရရကောင်းမှကောင်းစားပြီးကောင်းခြင်းတန်ခါကြီးမှခံစားကြရသည်ဆိုတာပေါ့လေအဆိုးနဲ့အကောင်းကိုယ်လုံးစိတ်ဓာတ်အပြည့်အဝတွေလူတွေကိုကောင်းအောင်ဆို ဖန်တီးပေးနေတယ်ဆိုရက်ကမ္ဘာအလေးကြီးနဲ့ပဲကြောက်ကြတော့မှာပဲဒါသိအရေးကြီးပါတယ်ဒီတချို့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တော်များပုဂ္ဂိုလ်တွေမှာအဲဒီကမ္ဘာလေးကြီးနဲ့ပျောက်သွားနေပါတယ်ဆိုတာဒီလိုရှိရင်ဆိုးကြမရဘူးဆိုတဲ့အဆိုးအရေးစရှိတဲ့ပုဂ္ဂိုလ်တွေ ကောင်းတာကြည့်လဲကောင်းခြင်းမရဘူးဆိုတော့အရင်ဆက်ရှိတဲ့ပုဂ္ဂိုလ်တွေသင်ပြီးတာပဲပြက်ပြီးဆိုတော့ဗောလေဆိုးလို့ကြည့်တာလည်းအဆိုးတမ်းမခံရအကောင်းကြီးကြည့်တယ်ပဲအကောင်းမဆန်ရဆိုတော့ဗောလေဆရာကြီးတွေရှိတယ်အဲ့ဒီလိုမရှိတော့မှသူတို့အမူအရာကတော့ဘဝမရှိဘူးဆိုတဲ့သဘောမျိုးသိရောက်နေတာပဲအဆိုးမရှောင်ဘူးဆိုတော့ကနောက်ခံရမှဘဝသူနားမယ်တော့ဘူးလေ အကောင်းဆုံးမျိုးကတော့ဆာရမဲ့ဘဝရဲ့သူနားမလဲတော့ဘူးအဲဘဝမရှိဘူးလို့ယူဆတာနဲ့အတူတူပဲဆရာရဲ့ဥယျာဉ်တော်များတော့ဒီတော့ဘယ်လိုလုပ်မလဲကမ္ဘာလေးကြီးတောင်မှကွယ်သွားပြီဆိုလို့ရှိရင်ဒီကမ္ဘာလေးကြီးအကြောင်းပြုပြီးတော့ဘုရားသာသနာတော်ကြီးကိုကျုံ့တဲ့အခါမှာ သင်ကြရရင်လည်းဒီအတွက်သတိတော်ဘာဝနာတရားတွေအားထုတ်ပြီးတော့ဉာဏ်ကြီးရှိပါလိမ့်သွားရတာဉာဏ်ရည်ပိုင်းခြားပြီးတော့သာသနာလင်းခေါ်တယ်ဘုရားကျောင်းကိုကြည့်ရတာဒါတိကျသာသနာလေးပေါ်တယ်။ကျောင်းကျတဲ့ဝိညာဉ်တရားတွေဉာဏ်ရှိတဲ့သဘောပဲခေါ်တယ်ဥပဒနာဉာဏ်ကြီးအဆုတ်ကိုဖြစ်ရတာဒါတတိယသာသနာလေးပေါ်တယ်။ ဘုရားတရားဝင်ပြည့်ပြည့်စုံပြီးတော့တချို့သောတာပန်ဆုံးသက်တာနဲ့ဆုံးအနာကတချို့ရဟန္တာပေါ့လေမလေးပါဖို့လေးပါလည်းလေးပါမျက်မှောက်ကြည့်ပြီးတော့အဲဒီလိုအခြေအနေဆက်ဖို့ရတော့တတ်တော်ဖြစ်တဲ့ပုဂ္ဂိုလ်လည်းရှုပိုင်းကအရိယာမင်းရဲ့ရှေ့ကျင်းဥပဒနာတရားတွေအထောက်အထားဒါကလည်းရှုတဲ့ပုဂ္ဂိုလ်လည်းပဲ အခုလိုပြိဿဘာဝနာတရားတွေဥပဒနာတရားတွေအထောက်ရတာနာဂံဖြစ်နေတဲ့ပုဂ္ဂိုလ်ကလည်းပဲအခုလိုဥပဒနာတရားတွေပဲအစအထောက်ရတာညာဖြစ်နေတဲ့ပုဂ္ဂိုလ်လည်းအနာဂံဖြစ်ပြီးတော့အခုလိုတတိယဥပဒနာဘာဝနာတရားတွေအထောက်ရတာပဲသုတ္တပကကအနာဂံယန္တာဖြစ်ဖို့ရာအတွက်ရှင်းပိုင်းကဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်လေးရောတဲ့ အဲ့ဒီလေးမျိုးမရှိလို့ရှိရင်သောတာပန်ကမပုဂ္ဂိုလ်လေးမျိုးလည်းမရှိမပုဂ္ဂိုလ်မရှိဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်လည်းမရှိအဲ့ဒီမရှိဘူးဆိုလို့ရှိရင်ကအငိမ့်တဆိုတာလည်းပဲမသိတေယံပြည့်ရဆိုတာပေါ့လေဒီစိတ်ကာလ ကလူလူကဆိုတဲ့အတိုင်းအဖြစ်ကြီးများပြီးတော့ဖုံဖုံဝင်သွားပြီးတော့နောက်ဘာကုသိုလ်မှရှိတော့မဟုတ်တော့ဘောရဆုံးမှသဘောရှိတော့ဖြစ်သွားမှာ။ဒါတက်ဆက်ခေါ်ပါလား။ဒီမဲ့ဆောင်ရကအမကကြပေးထားတာ။ကိုယ်ဒီသမထတာကိုယ်ဒီသမထတဲ့ဟောယုံကြည်ကြည်နဲ့ဒီလိုကောင်းကောင်းကျမ်းပါတော့စသရစီရုံးခါလေးပေါ့လေ။ဒီဖြစ်ရခြင်းတာမန်တော်ကြီးကိုကြည့်ကြတော့နောက်အောင်လို့ အခုလိုပြညာအခါရပိုင်းလောက်ကြီးမဟုတ်ပဲလေပေါ့လေအချိန်ကိုပြီးတော့ဝါမကရရတော့တဲ့အဖြစ်ပေါ့လေအာထုဖို့ရဒီမှာတိုင်းမှာဘုရားဘာသာဝင်တွေမှာတောင်းရှိတယ်ဘုရားစတလုံးပြရရှင်ရမယ်ကျောက်ဆရာမဲ့ဘုရားဒီအများကြီးရှိတယ်ကိုကဘုဆုံးစာကိုဆရာသမားတို့နဲ့ ကျုံကိုကိုကိုကြည့်နေတဲ့လူတွေများလို့မိုက်ကန်းလေးကိုဖြစ်မယ်ဆိုလို့ရှိရင်တော့ဒီမိုက်သွားရတာတော့ဆန္ဒကျုံကိုပြနေတဲ့ဘဝဆိုလို့အဲ့ဒီကြီးရောက်သွားတယ်နောက်အနာကဘဝကြီးဆက်ထွက်ဖို့လိုရတယ်အကောကြီးကတည်ကြထားဖို့အရေးကြီးတယ်အဲတော့ဒီဆရာနဲ့ဆောင်ပြတတ်မှတ်ပြီးတော့ကြတော့လက်ဆောင်ပြယုံကြည်လက်ဆောင်ပြစကားယုံကြည်တဲ့ပုဂ္ဂိုလ်တွေကတော့ ဒီယောဂဆံခုလို့ရှိရင်ဆိုးတဲ့လံဆိုးမှုကိုအရေးကြီးတယ်ဒီခေါင်းမင်းအောင်လို့ရှိရင်လောင်နေမျိုးမျိုးတတ်ဖို့ပထမအရေးကြီးတယ်ဆိုတာမျိုးလိုပါတယ်ဘဝဆက်စကပါလာတဲ့ကိလေသာအစိုးရချုပ်ဖို့ပူအရေးကြီးတယ်ဆိုတာပါအရေးကြီးတာကိုဥစားပြရမှနားလည်ပါလားအဲ့လိုဖြစ်ပြီဆိုလို့ရှိရင်တော့ဘုရားမြတ်စွာဘုရားအာမခံတဲ့အတိုင်းပါလေ။မြတ်ကြီးစိတ်ဤမှာကမှန်စွာ ရှိပါလေဆိုတာကိုလည်းသောပြအမကန်တယ်။အဲဒီကတမျိုးဆိုတော့ဒီနေ့တမျိုးဆိုတော့နောက်ပြီးရှိချာအိပါကမျိုးဆိုရှိပါလေဆိုတာရှိပါလေဆိုတော့ကိန်းတူတမပြတာရှိနိုင်လေဆိုတာကစကားမသေးကြဘူးရှိပါလေဆိုတာကသေးကြတယ်။အမကန်ပြပါတယ်ဒီဒီစကားက ငြိမ်းကိုဖြစ်ပါအင်းမာသာမှန်စွာရှိပါလေဒီကိစ္စငြိမ်းချမ်းအပြည့်ဖြစ်လို့ရှိရင်ရှိပါပဲဒီလိုကပြည်စုံတဲ့ဒီကျင့်လို့ရှိရင်ပြိတ္တာငြိမ်းကိုရှိပါပဲဒါသိကြတယ်ဒီကိစ္စငြိမ်းချမ်းအပြည့်ရှိအပြည့်ရှိနေတဲ့မိကောင်းဆိုကောင်းဆရာသမားကောင်းဥဒ္ဒကောင်းကြီးပေါ်လာလို့ဆိုရင်တော့ဒါရရတော့ဒီဒီရှိရတော့ကြောက်ကြောင်မှာမဟုတ်ပါဘူး အဲအဲ့ဒါလေးကိုဆိုရမယ်လက်ဆောင်ရခိတိသမပြတယ်။နောက်ပြီးဆုဖြာဒီမာသာမှန်စွာရှိပါလေ။နောက်ပြီးဆုဖြာဒီမာသာမှန်စွာရှိပါလေ။နောက်ပြီးဆုဖြာဒီမာသာမှန်စွာရှိပါလေ။ tụnna ga azụla ihe gịa daraarụ ma ọdarụzarị ya mazị yụadogarara ဓမ္မဝိရဆိုတာစကလုံးတစ်ခုဆက်တာပါလေဓမ္မကတစ်ခုဝိရတစ်ခုဓမ္မဆိုတာကလူလူကောင်းအောင်လို့မြတ်စွာဘုရားကကျင့်ဥပမာကိုပထမဆုံးပြထားတယ်အဲဒီကျင့်ဥပမာကိုအချိုးကျကျင့်တဲ့ပုဂ္ဂိုလ်တွေကိုအဲဒီဓမ္မကကျင့်ရတဲ့ဓမ္မကဟုတ်တမ်းမကြရအောင်လို့ဆွဲမှတင်ပေးထားတယ် အဲ့ဒါကိုဓမ္မလို့ခေါ်တယ်ပါဠိလိုမြန်မာလိုကတော့တရားလို့ဒီလိုပြန်လိုက်တာပဲတရားဆိုရင်သာဝတိကလည်းတရားပဲရဟန်းတော်တွေဟောတဲ့တရားတရားပဲဒါပဲဒီလောက်ပဲလုံးမှတ်ထားတာဟုတ်ဘူးကျင့်လို့မှပထမဆုံးကျင့်လို့ကျင့်လို့မှကျင့်လို့မှလေ့လာရတယ်စာတွေကစာပေတွေကလေ့လာလို့ရတယ် စာပေနဲ့ကျင့်ပြီးစိတ်ထောက်ထားလို့သင်ကြားတဲ့ပုဂ္ဂိုလ်တွေကမိဘဆရာသမားရဟန်းတော်တွေကလည်းဒါနဲ့ကလေးမလုပ်ကြပါဘူး။ဘယ်ကောင်းစုံလုံးဆရာသမားကောင်းကြီးဆိုတာလေ့လာရတယ်။ကျင့်လိုက်ကြရမယ်။အဲ့လိုကျင့်မှုဟန်တရားနဲ့ကျင့်လို့ရရှိတဲ့အကျိုးရလဒ်တရားကျင့်ရတဲ့တရားအကျိုးရလဒ်တရား အဲ့ဒါဓမ္မခေါ်တယ်ဒီနိဗ္ဗာန်တရားသိရတဲ့တရားသိလို့ရရှိတဲ့တရားသိရတဲ့တရားအဲ့ဒီအကျိုးရလကိုပိုင်နိုင်တဲ့အာတရားဒါပဲတတ်ပြောပါမယ်ဒီနိဗ္ဗာန်တရားဒီမှာတရားသိရတဲ့တရားသိလို့ရရှိတဲ့တရားရရှိတာကိုအပိုင်အဲပိုင်ပိုင်ဆိုင်ရတဲ့တရား အဲဒါကိုဓမ္မခေါ်တာပဲဒီတော့ဓမ္မကျင့်ရတယ်ဆိုတာအောက်တောက်ကြရနေပြီးအထက်တန်းကြအောင်ကြည့်ရတာပဲလူစင်တန်းမျိုးကြည့်ရတာပဲအဲ့တော့လူစင်တာမင်းအောင်လို့ကြည့်ရတဲ့ဟာကိုပါဠိလိုဓမ္မဓမ္မလိုတော့ တရားလူဒီကပဲလိုလိုပြန်လိုက်ပါတယ်ဒီစီမံမှုအောင်ကျင့်ရတဲ့အခါမျိုးမှာစီးရဲ့ကံကိုကျင့်လို့မရဘူးစီးရဲ့ကံနဲ့ကျင့်ရပါတယ်ဟုတ်ပြီရဒီလိုဒီလိုအတ္တသာဘုဒ္ဓတရားသာဆုံးအထုတ်နေလို့ရှိရင်ဒီလိုစီကံနဲ့တွားရတယ်ဒီလိုစီကံနဲ့ညီရတယ်ဆိုတော့စီကံနဲ့ပတ်သက်ကြပါတယ်ဆိုတော့ဒီစီကံဆိုတာဆောင်းဖို့ပါဘူး အနည်းဆုံး၅ပါးသီလပါအခုလိုဥပဒေဆိုလို့ရှိရင်7ပါးသီလပါဘုရားရဟန်းတော်တွေဆိုလို့ရှိရင်မလို့ကောင်းပြောကောင်းတဲ့ပြည့်ရဲ့ချက်တွေပေါ့အဲ့ဒါဒီစီကံနေတာရဟန်းတော်တွေကိစ္စငြိမ်းချမ်းတရားအထုတ်လို့ရှိရင်ငြိမ်းချမ်းပြီးတော့အထုတ်ရတယ်သို့တော့ရာဇိကနဲ့ညီရမယ်အဲ့ဒါဝိနည်းခေါ်တယ် တောက်လိုက်တဲ့အခါကျတော့ဓမ္မဝိနည်းရကိုယ်နဲ့ဖြစ်တဲ့သုံးပါးလုံးယုံကြည်အောင်ယုံကြည်ကြောင့်ဖြစ်တဲ့အကျင့်တွေကိုလို့သူတို့ကိုပါဠိလိုသာသနာသာသနာလို့လည်းခေါ်တယ်မြန်မာလိုကတော့သာသနာမြန်မာဝိသတ်ကတော့ကိုယ်လုံးစိတ်ဓာတ်ယုံကြည်ကြောင့်အကျင့်တဏှိဘုဒ္ဓယုံကြည်မှုတဲ့ဒီလိုမျိုးဆိုတာဘုရားယုံကြည်မှုခေါ်တာပဲ အဲဒီဘုရားရင်ကျိုးဖြစ်တဲ့ဥမာဥမာသာဣဇာနာမှာသာလို့ဆိုလိုတယ်။လက်ကြီးရှိပြဥမာသာဟွန်းမှန်စွာရှိပါလေ။ရှိပါလေဆိုကိန်းပြီးတော့ပြလိုက်တာ။အာပုရိသယုံတော့ဒီလိုမှရှိလို့ရှိရင်တော့တက္ကသကကနာဂရဏဖြစ်အောင်ရှုပိုင်းကကြည့်ပြီပေါ့။အဲရှုပိုင်းကကြည့်နေတဲ့ပုဂ္ဂိုလ်တွေလည်း ပြုနေတဲ့ခိုက်တံမှာလည်းပဲခိုက်တံကိလေသာတွေငြိမ်းနေတာလုံးဝငြိမ်းနေတော့ဘူးမလို့ဒီကကြည့်ကြည့်ပြုလို့ကလည်းကိလေသာတွေငြိမ်းနေတာမတည်မှန်တယ်လို့ရှိရင်ကိုယ်ကပေါ်ရင်အာရုံကြီးပေါ်တဲ့မှာအားသက်ပြီးတော့ဆုံးရတော့မှန်တယ်နော်စိတ်ဆုပ်နေလို့ရှိရင်စိတ်ထဲမှာရှိနေတဲ့ကိလေသာတွေငြိမ်းနေတာဓမ္မနမယဓမ္မနမစိတ်ကောင်း60 စိတ်ကံတိုင်းကြည့်လို့ဒါရင်းရင်အဲ့ဒါသမဏပဲတမဏဟိုကြီးဒီကြီးဘုဟုကဘာကြောင့်ဒီလိုကဘာကြောင့်ဆိုတော့ဒီလိုဆိုရင်မမြင်သမဏမဟုတ်တော့ကိလေသာရင်းလို့ကိလေသာထကြွနေလို့ခေါ်တယ်စိတ်ကံရနေလို့ဆိုသမဏပဲကိလေသာရင်းလို့ပဲဒီလိုကြည့်ရရင်ထားဖို့ရလို့ကိလေသာရင်းလို့ခေါ်တာပဲ အောင်နဲ့ဒီနဲ့တက်ပြီးတော့သဘောမှလည်းကြည့်သွားပြီဆိုလို့ရှိရင်ဟုတ်လားကိလေသာဘူးအခိုက်အတန့်မျိုးပါပြတ်သွားတယ်မျိုးပါပြတ်သွားတယ်အငြိမ့်တရသွားတယ်အဲ့ဒါလည်းကိလေသာငြိမ့်ပြီပဲဒီလိုပြည့်စုံရင်ကျင့်လို့ဆောင်ရတဲ့ကိလေသာတွေငြိမ့်တယ်အားကြပြီးတော့မလို့မရအောင်စိတ်ကလေးစိုက်ကြလို့ရှိရင်စိတ်ထဲမှာတောင်းကြတဲ့ကိလေသာတွေငြိမ့်တယ် အမှန်တကယ်ထည့်ပြီးတော့သဘောမှန်လေးကြည့်ပါပြီဆိုလို့ရှိရင်သူလိကမျိုးပါပြပြီးတော့ရင်းတယ်။မျိုးပါပြတဲ့ဆိုဘာလို့လဲဆိုတော့ချင်းကျလို့ဆိုရုပ်ကိုရှိတာကျင်တရားသမထမထုံးကပြည့်စုံအထုံးနိုင်လို့ရှိရင်သူလိကရင်းတယ်။ညာခိုက်တာ။သမနဲ့ဆိုရင်သမနဲ့မှာစက္ကန့်ပေါင်း60ဆိုတော့စက္ကန့်တိုင်းမလားမှတ်တယ်လို့ရှိရင် သီလသမာဓိရောပညာရောသုံးခုလုံးပါသွားတယ်ဆိုတော့အကျအလအလုပ်အပူကြီးရင်းရင်းသွားတာပဲဒါတကယ်လည်းဒီကခိုးလို့ပဲချောင်းလို့ပဲတကားပြောနေတယ်ကိုကြည့်ကြည့်ကြည့်ပဲဆိုလို့ချင်းအဲဒီကံကြီးကိုဟုတ်တော့ဒါမို့ဒီဓမ္မလေးရဲ့ခိုက်တာမှာအချိန်ဟာတုံးတယ်လို့ရှိရင်တိတ်ပြီးတော့အကျိုးရှိပါတယ်ဆိုတာပြောတာဒါကိုပြောတာဟုတ်တယ် ဒီတော့ပြိဿငြိမ်းရင်သိခါလို့တကယ်ငြိမ်းလို့တဲ့အဲဒီအောင်လုပ်လို့ရှိရပါတယ်ဆိုတဲ့ယုံကြည်ချက်ရှိပြီးတော့တကယ်ဝိလို့တဲ့ဆန္ဒရှိရင်ငြိမ်းအောင်ကြိုးစားတော့တာပဲဆန္ဒမှုကိုကြိုးစားဘူးဆန္ဒဆိုတာလည်းယုံကြည်မှဒီဆန္ဒပေါ်လာတာကိုဒီကိစ္စငြိမ်းလို့ဆန္ဒ ယုံကြည်ဆိုတာလည်းပဲတမန်တမန်ကြီးကဘလို့တန်ဖိုးရှိတယ်ဆိုတာလည်းပဲသိမှမသိလို့ရှိရင်လည်းမယုံဘူးမယုံဘူးနဲ့လုံရတဲ့ပုဂ္ဂိုလ်အဲလုံရလို့ရှိရင်အကျိုးကောင်းရှိဘူးယုံမှဒီတရားရဲ့အကျိုးကိုရလို့ဆန္ဒတောင်းဆိုလာတာပဲတောင်းဆိုမှလုံးကြည့်ပြီးတော့ဆောင်းအထောက်တာဒါမှမဟုတ်တရားဟောနေရတယ်ဆိုတာဟောတာ ဒီတရားထုတ်ရတဲ့အကျိုးလေးကိုထက်တယ်မြန်နားလည်ပြီးတော့ယုံကြည်မှုလို့ပေါ်လေသတ္တတရားလေးလုံးချအောင်ပြုလုပ်ပေးတာလုံးချလာတော့တောင်းဆိုလာမှာပဲဒီအကျိုးကြီးတရားရဲ့အကျိုးကြီးရလို့မှာပဲရလို့ရခံရလို့ဖြစ်လာလို့ရှိရင်ပြင်ကြတဲ့အတိုင်းသူကျိုးတော့မှာပဲစက္ကန့်တိုင်းမလားကိုယ်ရဆက်ပြီးတော့ပေါ်တဲ့အာယုံကိုပေါ်တဲ့ပေါ်တဲ့မလို့ရအောင်အားဆိုင်နဲ့ စိတ်ဓာတ်ကကြည့်မယ်စိတ်ဓာတ်ကရှင်းအလိုလိုဖြစ်လာမယ်စိတ်ဆူဆူအလိုလိုရလာမယ်ဒီလိုတတိတွေလောက်ဖို့လိုတော့ဘူးသမင်းစိတ်ကိုဆူဆူလိုတော့ဘူးတော်တဲ့အာရုံကြီးတတိကအောင်လို့တွန်းအားနဲ့ချိန်အားဒီခုဒီအားခုဖြစ်သွားပြီဆိုတော့ဒီအလိုလိုပဲသူ့မော်ကြီးကဖြစ်လာတာပဲအဲ့ဒါခုကနေလိုတာပဲဒါသိရေးကြည့် ပုဂ္ဂိုလ်ဆရာလုပ်လို့ရှိရင်တမင်းလုပ်ပုဂ္ဂိုလ်လို့ရှိရင်တမင်းနဲ့ဆုံးဆုံးကြတာပဲတမင်းနဲ့ကြိုးစားလို့ရှိရင်တမင်းရဲ့အတွက်အမြတ်တွေထွက်လာတာဒါပဲငါးနဲ့ဆိုရင်300တနားဆိုရင်3600အဲ့ဒီကလောလို့ရှိရင်နိုင်ရောများတော့ဆိုတော့3600 3600ဆိုတော့တွက်ကြည့်ပေါ့တမင်းတမင်းဆိုရင်ကောင်းတဲ့ိနဲ့ချီပြီးတော့မှအမတ်တရားနဲ့ကုသိုလ်တွေအများကြီးဖြစ်နိုင်တဲ့အတွက်ကြည့်ပါ။ဒါကိုတော့ကြပါ။ အဲဒီလိုအခြေမျိုးခုရှိရတဲ့အခြေမျိုးငါဖျားသာသနာမှာသာရှိတာမြတ်ကြီးရှိပြအိမသာမသာရှိရှိလို့ပါတဲ့ဒါကိုဆက်ပြတာရှိပါလေပေါ့လေမြတ်ကြီးရှိပြအိမသာမသာရှိပါလေဒီလိုရှိရင်ဒီလိုတိုင်းရှိပါမယ် ရှင်းကိုဖြစ်စစ်ပါဤနာသာမှန်စွာရှိပါလေဖြစ်လို့ရှိရင်ဒီလိုကရေးပြီးရှိတာပဲပါအခုခိုက်တာသောတာပန်ကကမဖြစ်သေးဘူးကြောင်တော့ကဖြစ်သေးတဲ့သောတာပန်ကဖြစ်အောင်လိုက်ပြီးလိုက်နေတာဖြစ်တော့တစ်ချိန်ချိန်မှာအနည်းဆုံးသောတာပန်လို့ဖြစ်နိုင်တယ်အဲ့လိုဖြစ်ပါပြီဆိုလို့ရှိရင်ဒီဖြစ်ရတဲ့ကာလလုံးရဲ့အတွေ့အကြုံနဲ့တော့ဒီမှာ ဒီအဲ့ဒါမျိုးပဲဆိုလိုက်ဦးမြေကူအဲဘာမြေကူဖြစ်ပါဒီမှာသာဒီမှာသာဉာဏ်ရှိပါလေမြေကူဖြစ်ပါဒီမှာသာဉာဏ်ရှိပါလေမြေကူဖြစ်ပါဒီမှာသာဉာဏ်ရှိပါလေဟုတ်

တော်တော်လေးပေါ်လေးအဖြစ်အပျက်ကိုခက်တော့တဲ့သိနေလောက်တဲ့ဥပဒနာညာအဲအယုဒာအယုဒာရိနာသာပေါ်လေးယုံညာအတွက်ပေါ်လေးတခါလောက်သာဆိုတဲ့အပိုင်းပေါ့အဲ့ဒီပိုင်းလောက်ဒီအထုတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရင်းမျိုးအာရုံလုံးတတ္တဗနကရကနာဂယနာပေါ်လေးမဂ္ဂတာပုဂ္ဂိုလ်လေးမျိုး ဘုရားပုဂ္ဂိုလ်လေးမျိုးဖွင့်ရတဲ့ပုဂ္ဂိုလ်လေးမျိုးအဲဒီပုဂ္ဂိုလ်ဆင်းရဲမစိတ်သုံးသမျှဒီသာသနာကြီးအကျိုးနေမှာပဲဒီတော့သာသနာမရှိဘူးလို့ရှိဘာလို့ရမလဲဆိုတာပေါ်လာပြီဘုရားရဲ့ကျိုးမလေးမပြောက်ပေါ်ရအောင်ဘာလို့ရမလဲဆိုတာပေါ်လာပြီ အဲ့ဒီလိုအကျင့်မျိုးတခြားအယူဝါဒတွေမှာစိတ်သုံးနေတယ်တုံ့ပြန်ပြပပဝါဒသမဏေဟိအယိဟိတဲ့ဝိပဿနာဉာဏ်ကိုဖြစ်အောင်ရုပ်ချက်သူအဲအထုတ်သူမဂ္ဂဝါရအောင်အထုတ်သူဖွေဝါရအောင်အထုတ်သူဒီပုဂ္ဂိုလ်ဆင်းရဲ အဲဒီပုဂ္ဂိုလ်ဆင်းရဲမှတခြားအယူဝါဒတွေတွင်းနေတယ်ဒီလိုမှလည်းမရှိဘူးဒီလိုမျိုးရှိတော့ကိလေသာငြိမ်းနေတယ်မရှိဘူးဒီလိုဒီလိုကြည့်လို့ရှိရင်ကိလေသာငြိမ်းနေဆိုတော့စာပေတော့မရှိဘူးလို့ဒီလိုတော့မှကျန်မြတ်ဖွင့်ထားတယ်ဘာရှိသူတို့ဘာသာတွေပြောရမယ်ဆိုအကျယ်ကြီးနဲ့အဲ့ဒါတော့ဖြစ် ကျောင်းသားများရေးသားထားတာဒါပေမဲ့အခုဖြစ်တော့နိုင်ငံခြားလာတယ်ဆိုလို့ရှိရင်သူကသိတည်ကြီးတာဆိုင်ပါပါလို့ဘာလဲဆိုအခုဘာလဲဆိုင်ပါပါအဝတ်တည်းတော်ရှိသေးတယ်တော့ဟိုကဆိုင်ပါပါရုပ်တည်တော်ကဆောင်ရတာဖြစ်ဟင်းဟိုကဘယ်လိုဟိုကဘာလဲဆိုတော့စားလေးရည် ထိုင်ဝင်ပါလို့တတ်ထားတာရှိတယ်သမထကြီးအဲ့ဒါမဟာရဏဒီပါလိတေချာတဲ့အကျင့်ရှိပြီးတော့တေချာတဲ့ရှိခြင်းလို့ရှိကိစ္စကငြိုးပြီးတေချာတော့ရှိနိုင်တဲ့ကုသိုလ်ပါဒနာအကြည့်ဖြူကြည့်ရမယ်စားပါလိဖြူကြည့်တော့မလိလာတဲ့အတွက်ပုဂ္ဂိုလ်ဆက်ကတွေ့တဲ့ပုဂ္ဂိုလ်ကြီးများနေတော့ဘုရားအယူဝါဒမှာတပါအခြားအယူဝါဒတွေပါကုန်တယ် ပုဂ္ဂလမေဂလာကြီးဆိုတော့တရားလည်းပဲသိရင်ယုံကြည်ရမရှိသိရင်လည်းသုံးလို့ယုံကြည်ရမရှိတရားလည်းပဲသိရင်လည်းသုံးလို့ယုံကြည်ရမရှိတန်ခါလည်းအသိဉာဏ်နဲ့သုံးလို့ယုံကြည်ရမရှိတော့ပုဂ္ဂိုလ်ဆက်တာပါလေဘုရားတရားကြီးဆောင်ဓမ္မတရားကြီးဆောင်ဓမ္မတရားကြီးဆောင်လို့ဆိုတာပဲဒါပေမဲ့ဗုဒ္ဓဘာဓမ္မဘာသံဃာဘာတို့နားမလည်ဘူး ဣတိမေသာတင်လို့ရှိရင်တရားမထောက်ဖို့သိဖို့ကောင်းဖို့ယာရုယောယာရုခံရအဲယာရုတက်ဖို့ဒါတော့ပဲဆုံးတာပဲမလဲတစ်ဆက်လေးနဲ့တဲ့ဘုရားဘာသာပဲရှိလို့ပြောနေတာတော့ကုန်ပြီအိန္ဒိယမှာတာလနာပြက်ွယ်တဲ့အချက်လေးချက်ကိုမှဒီမှာရှိလာပြီ ဒေတာရိပါစာပြီးနှစ်ပေါင်း150အဲ130ဆိုတဲ့လောက်မှာအလောကမတရားပေါ်ထွက်လာတယ်။အလောကမတရားလက်ထက်မှာသာသနာရှင်းရှင်းတော့ပဲ။နောက်အလောကအပ္ပယာကြီးပြည့်စုံပြီးတော့အိန္ဒိယမှာပရိသရာသာဆိုတော့လေမဟာရာသာတွေအုပ်ချုပ်တာ။တကယ်ကိုဘယ်လိုကအုပ်ချုပ်တာ။အလောကလက်ထက်မှာသူရဲ့ ကိုယ်လည်းပဲချိအောင်ကြည့်ခံရတော့သူတို့ကြောင်တော့ခံရတော့တော်တော်နာရှိတယ်သူတို့သမဟောကိုပြန်ကြည့်တဲ့အခါကျတော့တစ်ချိန်မှာသူတို့ကြောင်တော့ခံရတော့အရင်းကိုပေါ်လာတယ်ဒီကိုယ်တော်ကြောင့်ငါတို့ဟာကြောင်ထုတ်ခံရတာပဲဆိုပြီးတော့ကိုယ်တော်ကအမျက်ထားပြီးတော့ အဲဒီဗေဒရာဇာကြီးပေါ့လေဗေဒရာဇာမှာအဲအမှုတန်းကြီးပေါ့လေသူတို့ဟိန္ဒူခေါ်တော့ဘုန်းခေါ်ပါတယ်ဘုန်းဆိုတာဟိန္ဒူလူတိုင်းကြီးပေါ့ဒီနဲ့ပေါင်းပြီးတော့ဒီယဟန်ကိုတတ်ချင်တာကိုတတ်ချင်တာသူတို့သူတို့ကလည်းပဲတစ်ဖက်ကလည်းစာပေတွေလေ့လာထားတယ်အဲဒီချိန်ကာလလည်းပဲသာသနာလည်းအခြေတော်ပြည့်နေတယ်အနုကဆုံးရတဲ့ သူ့ရဲ့ဆရာလည်းမရှိစာကိုထိုးထားတဲ့ဆရာကောင်းလည်းမရှိတော့စုစည်းကျဲနေတာပေါ့။နေရဟမင်းရဲ့ကိုယ်တော်ကြီးကိုပု္ပ္ပာကြီးဆရာဖြစ်ဖြစ်နေတာပဲ။အရှင်နိုင်တက်ပြတာသတ္တမကိုထောပေါက်ဦးထိုးမတည်ထားပြီးတော့အဲ့ဒီပုပ္ပစီရဲ့ထောပေါက်ဦးရဲ့အရှင်လည်းဖြစ်တတ်တယ်။အဲ့လို သူတို့တတ်လို့ကြည်ရတယ်ပြီးတော့သူတို့ကိုသူစိတ်တက်ကြည်ရတဲ့ခါတိုင်းဝင်လာပြီးတော့သူတို့တတ်လို့ကြည်ရတယ်အဲဒါအိန္ဒိယမှာသာသနာကိုကြီးဒုတိယအကြောင်းပဲအတုကလိုဝန်တရားစိတ်သုံးသွားတာကပထမသာသနာကိုကြီးအကြောင်းပဲ သာနာအထောက်ပံ့လည်းမရဘူးအဆောက်အအုံလည်းမရတော့ဘူးအထောက်ပံ့အဆောက်အအုံမရတော့ဘူးဆိုရင်ဒီရှိနဲ့စောင့်ရှောက်ထားလို့ထောက်ပံ့ထားလို့ရှိရင်သာနာအတိရှိတာပါဒီအတော့ကမင်းကြားလို့မရှိတော့ပဋိသရာဇာတွေဟောလေရှင်းပါကောင်းတဲ့ဟိန္ဒူဘာသာဝင်အုပ်ချုပ်တယ်ဆိုတော့ပထမကာလကတည်တဲ့ချင်းထုံတော့ချင်းအကြောင်းပြသိပါဘူးသူတို့ကထလာတော့သူတို့ကရဟန်းတော်ကြီးတတ်တယ် ဒီလိုဆိုရင်ပြစ်တာကြည့်ရအကုန်လုံးတတ်တယ်စာဝိနည်းလည်းဖြစ်ပြီဒါဒုတိယသာသနာကိုကျင့်အကြောင်းပဲအတွင်းကရှင်ရဟန်းနဲ့အဲဒီရှင်ရဟန်းနဲ့ဒီစီလိုကပံ့ပိုးနေတဲ့ပုဂ္ဂိုလ်တွေကအကျိုးစာရိတ္တရော့ရဲတာအခုကလည်းမြန်မာပြည်မှာရော့ရဲတယ်လို့ပြောတယ်ဘုရားမတရားမသံဃာမသိဆိုတော့ဆိုရတော့ဣတိပိတော့ ဒါပေမဲ့ဉာဏ်ကအတုံးချတတ်တဲ့အများစုဘုရားဘာသာဝင်တွေပေါ့။ဘာမှသိနာလဲတော့မဟုတ်ဘူး။ရုပ်ရင်းရဲပဲ။လျှောက်ပြီးတော့အဲဒီသဘောလေး။ဘုန်းကြီးလာလာနေတယ်ငါးပါးတိကျချုပ်ချောက်မှုဆိုတော့ဘောဘူးကဒီတိုင်းကြီးဘုန်းကြီးရဟန်းဘုရားကြည့်မလားဘယ်လိုလဲ။ ဖွတ်ဖွတ်ကယုံရဲနေပြီအိန္ဒိယမှာအဲဒီအတင်းကရမမြအပါဝင်သူတို့ကိုပြည်သူတွေနဲ့ပတ်ကုန်းနေတဲ့ဒကာမတွေကရိုးရိုးရဲရဲအကြည့်ကြတဲ့ရိုးရဲတာတဲ့အဲဒါတတိယသာသနာကိုကြီးအကြောင်းလားသုခကတော့ဘုရားဘာသာအကြီးအကျယ်ကိုဟိန္ဒူဘာသာကမျိုးသွားတာလေဟိန္ဒူဘာသာဆိုတာလက်ခတ် ဒီဒီတဲ့တသိရေရာချိနဒီလိုဒီနဲ့လည်းလုံးဝလာပြီဒီရဲ့အကြောင်းရဲ့ဆိုပြီးလည်းကြတိပြေကတာသုတ်ပေါင်းဆရာဒါတလို့ဖြစ်ပြီးစစ်စစ်ပြီးပါဦးလားနောက်ကိုရောကလက်ထိသွားတာလေဒီနေ့ကသာနာကိုကြီးအကြောင်းလေးချက်ဘယ်ချက်တည်ဆုံးလဲဆိုတာကိုယ်ကိုသင်္ကန်းကြည့်ကြပါဦး အောင်မကြတော့ဘူးလို့သမီးကခေကြီးမှလည်းပဲကလူဦးရေမနေ့ထွက်ကြတဲ့အတိုင်းပေါ့လေဘုရားဘာသာမဟုတ်ဘူးဆက်တန်းတော်ရုပ်လိုက်လို့ရှိရင်30ကျော်30ကျော်လေးဖို့ပို့လိုက်လို့ရှိရင်တုံးလုံးကသူရပြီတဘုံကောင်းလို့ရှိတော့တယ်အဲဒီတဘုံကောင်းလည်းမှသူ့လိုပန်းတော်ရှိစီဖို့လိုတယ်ပါခဲ့တော့စစ်စစ်လေးလေးတိတိကျကျလေး တရားကြလုံးဘုရားဘာသာကိုဖြစ်ဖို့အရေးကြီးတယ်ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဒီကိုယ်ပထမဆုံးစဉ်းစားရမယ်ဒီကိုယ်သာသနာပိုင်အောင်ဒီသာသနာပိုင်အောင်စဉ်းစားရမယ် အားလုံးသိကြလိုက်လို့ရှိရင်အိန္ဒိယမှာသာသနာပွဲချင်းအကြောင်းဟာအုတ်ချုပ်တဲ့အုတ်ချုပ်မှုမကောင်းတော့တိုင်းပြည်မကောင်းတော့ဘူးကိုယ်ကိုယ်ရမပြောမှဆိုလို့ရှိရင်အုတ်ချုပ်သူအစိုးရမကောင်းရင်တိုင်းတိုင်းပြည်မကောင်းဘူးအုတ်ချုပ်သူအစိုးရကောင်းရင်တိုင်းတိုင်းပြည်ကောင်းမယ်ဒါအရေးကြီးတယ်တိုင်းတိုင်းပြည်ကိုကောင်းအောင်အုတ်ချုပ်သူကောင်းရမယ်ဒါက အုပ်ချုပ်ခံတိုင်းတာကြည့်ပြီးကောင်းတာမိဘမကောင်းရင်တာသမီးမကောင်းဘူးမိဘကောင်းမှတာသမီးကောင်းမှာတာသမီးကောင်းမိဘကောင်းရမယ်ဒါမှတာကောင်းသမီးကောင်းရမယ်နော်ဆရာမကောင်းရင်တပည့်မကောင်းဘူးဆရာကောင်းအောင်တပည့်ကောင်းအောင်ဆရာကောင်းရတယ် ဒါမှတကယ်ကောင်းရနိုင်တယ်။ရဟန်းကမကောင်းရင်စိတ်ကကိုယ်ဝယ်တဲ့တရားမှတွေလည်းပဲဘုရားမတရားမတန်ခါမှမရှိ။စေတနာကချိန်မှုမသိပါဘူး။ကိုယ်ကိုယ်ခံရတဲ့တရားမကောင်းရင်တရားမှတွေမကောင်းဘူး။ကိုယ်ကိုယ်ခံရဟန်းတန်ခါတွေကောင်းရင်တရားမှတွေကောင်းတယ်။တရားမှတွေကောင်းအောင်ကိုယ်ကိုယ်ခံ ကျမ်းတန်ခါကြီးကောင်းတယ်ဒါမှကိုယ်ပဲသူဒကာရမကြီးဟာကောင်းတယ်ထိုးရဟိုမှာအချက်ကနေပြောလေခိုင်ထားတာအချက်ကပြက်လို့ရှိရင်ဇန်နဲ့ဆိုင်ထျောင်းရတယ်ဖုန်းပြေလို့လည်းမကောင်းတော့ဘူးဆောင်းလို့လည်းမကောင်းတော့ဘူးအချက်ကချုပ်ခိုင်ထားမှာတော့အဲချုပ်ခိုင်ဆက်တည်ရည်ကြီးရမလို့လည်းစဉ်းစားမှာပေါ့ မိသားစုနဲ့ညီတဲ့ပုဂ္ဂိုလ်တွေမိဘဆိုရင်သာသမီကြီးကောင်းရင်တော့အောင်ကဒီဘဝတရားကြည့်ရလားမကောင်းဘူးကြကောင်းရင်ညလားအသက်ရှင်ကြဆိုတာအခိုက်ကျလားဆရာလည်းပဲတလည်းကိုပုဂ္ဂိုလ်ဆုံးမဆိုတာကိုကြည့်ရလားကျောင်းရလည်းပဲကောင်းတဲ့ပုဂ္ဂိုလ်ကဖွင့်ဆရာလုံးဝကြောင်းလေးလမ်းကြီးဒီလိုကြတဲ့ကိုယ်ကြည့်လို့တော့ကိုယ်ရောရလား အဲဒီအုပ်ချုပ်တဲ့ပုဂ္ဂိုလ်ကလည်းပဲအုပ်ချုပ်သူအင်္ဂါနဲ့အညီပေါ့လေရာဇဓမ္မပေါ့လေဟင်းဒါနဲ့ငြင်းလားဘယ်လိုကြည့်ရမှာလဲငြင်းလို့ရှိရင်တော့အချက်ကကြီးပြလို့ရည်ကြည်ရှိအထုံးရှိအထုံးချလို့ရတော့ဒီလိုအချက်ချကြည့်တဲ့အစိုးရရဲ့မိဘရဲ့ဆရာတော်ရဲ့ရဟန်းတော်ရဲ့ ဒါကြီးကောင်းမှုရအတွက်အကုန်လုံးတောင်းရှိရတယ်တောင်းရှိတော့ဘာလို့အောင်လဲဘယ်မှာတော့တခုကြီးသာနာတိဆိုအခုတမှာလက်ဒီရှိပါရှိပြရှိရသာသနာမှာမြတ်စွာဘုရားရှင်ကြားတဲ့အတိုင်းလူစင်ကြမြင်မတော့အောင်လို့လက်ဒီရှိပါရှိပြဖြစ်ဆုံးရှင်ဘုရားလိုရဲ့ ဒီတော့မင်းရှိမှကျင့်တရားဖြစ်ဖို့ဘယ်လိုလုပ်မလဲမျိုးကိုပြက်လာပြီစာရင်းဝင်ရမလားစာဖတ်ရင်လည်းရမလားတရားနာရင်လည်းရမလားမရပါဘူးဘာလို့ရမလဲ မြတ်စွာဘုရားတာဝတ္တတိတံမှာဖော်ထားပါတယ်။ဒီတံကိဝဂုပုပ္ပိသတ္တရောဥပဋ္ဌာနာဝိရတ္တဝိရတ္တပြေသောအရိယောနကောသမ္မာဒုက္ခိယကံဤတဲ့။ဒီမှာလောကတော့ဘယဝနာစိတ်ဓမ္မခေါ်တဲ့ရှိွက်လေးမျိုးပေါ်လေကိုယ်ဉာဏ်တွေပေါ်ရှိရတဲ့ကာနိမသနာ။ ခန္ဓာဝေဒနာတွေဖြစ်တိုင်းရှိရတဲ့ဝေဒနာဥပဒနာစိတ်ကြံမှုတွေဖြစ်တိုင်းရှိရတဲ့စိတ်ကြံဥပဒနာနဲ့ထိုရာရာသဘောမျှတွေပေါ်ရရှိရတဲ့ဓမ္မဥပဒနာရှိတဲ့ကြည်လေးမျိုးပေါ်လေရှိတဲ့လေးမျိုးရဲ့ဖြစ်ရပေါ်ရာတွေကိုလက်တွေ့ပြီးရှိရတဲ့ဥပဒနာပဋိပ္ပံခေါ်ပါတယ်အဲဒီသင်္ခါတရား၄ပါး မတားမှုပဲနဲ့လွဲချော်သွားကြသည်ဘာတိခမံဘောနားလည်းမလဲဘူးနားလည်းမလဲကျိုးဘူးလည်းမလုပ်ဘူးတောင်းမထားဘူးလွဲချော်သွားသည်အဲ့ဒီပဋိပက္ခလေးပါရှိအောင်လို့ဒီကနေ့လွဲချော်သွားတဲ့ပုဂ္ဂိုလ်ကတဲ့ ဘယ်ပုဂ္ဂိုလ်လည်းမြတ်စွာဘုရားတောင်းမပြဘူးယဟန်ပုဂ္ဂိုလ်ရောဘုန်းကြီးရဟန်းရောဒုက္ခရှင်ရောဥပဒကလို့ဆိုရတဲ့အမျိုးသားတွေရောဥပဒကလို့ဆိုရတဲ့အမျိုးသမီးတွေရောလူဝင်လူလက်ကောလူကြီးရောလူလက်ကောလူကြီးလူငယ်ရောဘာမှမရှိဘူးဒီကတရားလေးကိုပေါ်ရမှလို့ဒီ ပေါ်ရမှာပြီးရင်အချိန်မပြေးနိုင်ဘူးအဲဒါဆိုလို့ရှိရင်ဒါသီတန်တရား၄ပါးနဲ့ချော်လွဲပညာတဲ့လို့ဆိုပါတယ်အဲဒီသီတန်တရား၄ပါးနဲ့ချော်လွဲတဲ့ပုဂ္ဂိုလ်တွေမှာခုနသောသောကပြောခဲ့တဲ့ဖြစ်စီမြတ်တဲ့မြတ်ကိုစပါအကျင့်တရားလွဲချော်သွားပြီတဲ့ ကျလို့ဆိုပါတယ်ကျတဲ့တော့ဆိုပါတယ်ခဏလူဦးနဲ့ထုတ်ပြထားတယ်ဒီမှာဒီဘုရားဘာသာမဟုတ်သူစေတန်းကလို့တော့ကသံဃာပုဂ္ဂိုလ်ဆန္ဒလေးပုဂ္ဂိုလ်လေးလို့ရှိရင်တပုံကောင်းတပုံကောင်းကမျိုးစုပါတာဘယ်လိုမျိုးပါတာလဲဆိုတာရိုးရိုးဌာနလုံးမသိတဲ့နည်းဒီနဲ့ဒီလိုမျိုးပါတာလား ဒီလိုမျိုးကြီးမှုတွေပါလို့စောင့်ပြီးတော့တောင်းပြောရောက်ပြောနေဒီလိုမျိုးပဲပြီးတာကတရားအထုတ်ဖို့ဆိုလို့ရှိရင်ပိုင်းလေးတော့ပါလိတော့ရုပ်ရောင်ဆောင်ပြီးတော့ဟိုလိုလိုဒီလိုလိုဖြစ်တာလားဘုရားကိုတွေ့ရမယ်ပေါ့ကလားအဲ့ဒီလိုလုပ်လို့တော့မရဘူးဒီလိုဆိုတော့တစ်တလုံးလုံးလည်းမရဘူး စိတ်ချရတဲ့ဒီအမှန်ကန်ကိုရတဲ့အချိန်ကျိုးစားဖို့ဒါလိုတယ်။ဆောင်းလက်ဆောင်ရဒီကံရသဝိပုဂ္ဂိုလ်ဆက်တော်ပြိပဋ္ဌာနာအာရတဟာအာရတောတေကံအရိယောမကောသမတုဖက်ပြကံဤဒီကံရ၄ပါးကိုဘုရားအလိုရ စာရုပ်လက်ပြည့်တစ်ခုတောင်းဆက်ပြီးတော့လေပေါ်နေတဲ့ကလျာဏမိတ်ကခေါ်တဲ့ရဟန်းဆရာတော်ကြီးရဲ့လူဆရာတော်ကြီးဖြစ်ပေါ်လေဘယ်ပုဂ္ဂိုလ်လဲဆိုအဲဒီလိုပွားထားတဲ့ပုဂ္ဂိုလ်ကြီးသိကြထားတဲ့ပုဂ္ဂိုလ်ကြီးစာရုပ်နဲ့လက်တွေ့တောင်းဆက်ပြီးတော့ကျက်စမ်းတဲ့မမာရအောင်ကျူပြန့်နေတဲ့ပုဂ္ဂိုလ်ကြီး တရားကိုတော့မပြောပြမပြောပြအဲရှင်းပြနိုင်နေမယ်လို့ကိုယ့်အတွက်လုံလုံချုံချုံရှိအောင်အထောက်ထားတဲ့ပုဂ္ဂိုလ်ကြီးအဲဒီအထောက်ထားတဲ့ပုဂ္ဂိုလ်ကြီးမှာမဂ္ဂင်၈ပါးအရိယာမဂ္ဂင်၈ပါးရှိတယ်ကိုယ်လုံးစိတ်ဓာတ်၃ပါးလို့ရှင်းစင်တဲ့ဘုံကြီးနဲ့ပြည့်စုံနေတာဒီလိုဆိုပါတယ် သိကြပါစို့သိကြပါနော်အခုဖောက်ဖို့ပုံလို့ပဲသိကြပါစို့အပြောကတော့ဖောင်းတော့ဖောင်းတော့ကပိန်သွားလို့ရှိရင်ပိန်ဖို့အပြောကတော့တဘောကတော့ဖောင်းနေပြီဆိုတာတောင်တိတ်လှုပ်ရှားရွေ့သွားတဲ့လေပဲ။ လေးဒုက္ခရောက်ပဲရှင်မဲလို့ရှင်ဝန်ကဖောင်းတယ်လေစံကြည့်ရေးတောင်းတဲ့တင်းနဲ့တွေ့ရတယ်တင်ကြတော့လို့ရော့သွားတယ်ညင်ကြသွားတယ်သိလို့ရှာတော့ဖြစ်သွားတယ်ဒါနဲ့လေးပဲအဲ့လာတဲ့လေနဲ့ရော့သွားတဲ့လေဓာတုတာပဲဒီရပြည့်လည်းလက်ဆုပ်ကြည့်လိုက်စက်ကြည့်လို့ရှိရင်ဒီမှာလက်ရှိရှိရောက်သွားရင်လက်ရှိပဲ ုတ်တဲ့နေရာမှာစိတ်ကလောက်သွားရင်ဒီနေရာသိပါမယ်ဒီစိတ်ချာချာချိန်တော့ကဆရာဆိုင်ပြီးတော့မှတ်ကြည့်လို့တတိယအားကောင်းလို့တော့အဲ့ဒီထုတ်တဲ့စိတ်တွေမှာထင်ရှားတဲ့တောင်းတဲ့သဘောပြင်းတဲ့သဘောစက်တဲ့သဘောအနေဆုံးခံရတဲ့သဘောတခုဒီစိတ်ရောက်တော့လို့ရှိတဲ့သဘောကကြီးတာပဲလက်တွေ့ဆုံးကြည့်ပါလားဘာတွေ့ဆုံးဟမ် ပြင်းရတတ်တာရှိတယ်မလားဒီပြင်းရတတ်တာပဲခိုင်းမှရှိနေတယ်နော်ဆုတ်တဲ့ခါကြောင့်ဒီဆုတ်တဲ့ခါကြောင့်ရှိနေတဲ့တင်းလို့ဖြတ်တဲ့ရုပ်သဘာဝသိချင်ဘာလို့မလဲဆုတ်တဲ့ခါကြောင့်အခုလိုစိတ်အားစိတ်စဉ်းစားကြပြီးတော့မရဘူးဘယ်မှာရမလဲဆုတ်တယ်ဆုတ်တယ်ကိုအမြင်ကြရတယ်ဘာလို့အမြင်ကြဖြစ်နေလဲဘုရားကျောင်းရောက်တာ ခါကြီးခါဘူးရစသနေကလေးတွေတန်တော်ကလေးတွေပြင်ရတယ်မလားဟုတ်လားဒီလိုစတင်တဲ့ပုဂ္ဂိုလ်ရဲ့ ABC ကအသာကိုပြင်ရတယ်အဲဆလုံးလုံးကိုတောင်းတပြီးတော့ပေါ်လိဒါလေးအသံကလေးတွေမှာလို့ရတယ်ဘာလို့လဲအသံကလေးမှာလို့ရတယ်ထပ်သွားမကြည့်ဘူးလားသိနေထပ်သွားမကြည့်ဘူးလားဟင်ဘာလို့အသံထည့်ရလဲ ဘာသာအလိုက်ကြည့်ရပြီးအတန်လေးကိုမှောင်လို့ရတာပေါ့စိတ်နဲ့ကြုံရလို့မရဘူးအတန်ထွက်ရမှာအဒီကြီးဟာလေးဒီကာကာကာကာစသည်ပေါ့လေနောက်တော့မမမမကအစသည်ပေါ့လေဝါကြတို့လေးကြီးဒီလိုတန်လေးကိုဆွထုတ်ပြီးတော့လက်ကျင်သွားမှာနောက်စာကြံတော်စာကြံလေးရှိရှိလေးတွေက နောက်အကြောင်းအရာကိုဆွဲဆွဲထားတဲ့ဝါစာလေးတွေကတဖြည်းဖြည်းပေါ့လေစပတ်တွေတဖြည်းဖြည်းချမ်းကျင်သွားတာပေါ့နောက်ချမ်းကျင်သွားတဲ့ခါကျတော့အတန်ထောက်ဖတ်ဖို့လိုသေးလားသိရမယ်ကြည့်ပါလို့ရတယ်မလားဘာဖြစ်လို့ပညာကိုအတန်ထောက်ဖတ်ရတယ်လဲအတန်လေးကြီးပါအောင်အထုဆငါကလာထုတ်ရင်ထုတ်တယ်ဖုံးပေါင်းတဲ့တွေ့ဘုံဘုံနဲ့ဖြန့်ရင်ဖြန့်တယ်ဆိုတာပေါ့လေဒါတွေလို့ရတာ တတိကျကလို့ရှင်းရှင်းလို့ဆိုရင်လို့ရတဲ့သဘောပဲ။နှာထုတ်ကြည့်၊နာထုတ်ကြည့်။ဘာဖြစ်လို့ထုတ်တာလဲ။ဘုရားထုတ်ခိုင်းလို့ထုတ်တာလား။ဘုရားထုတ်ခိုင်းလို့ထုတ်လို့မလို့ထုတ်ချင်မှထုတ်မှာ။ဘာဖြစ်လို့ကြီးကြတဲ့အရင်ဖြစ်လာတော့ထုတ်ချင်လို့ဟုတ်လား။စိတ်ကထဲလိုက်တာဟုတ်လား။ဆရာကလည်းသိနေတဲ့ကာရတော့ဟို တရားစစ်ကြောနေပြီးတော့ဒါအားဖြင့်စိတ်ပြီးတော့ဆယ်ပါးမျိုးလုံးနေနေမလားဟုတ်လားဒါအားဖြင့်မျက်စိကျိုးကဆူဆူနဲ့ဒီမှာလာပြီးတော့မြင်ရတာပဲဒီမှာထည့်လိုက်တာစိတ်အားထည့်လိုက်တာစိတ်အားထည့်လိုက်တော့ဆရာကျော်တွေကဒီကနေ့တမစိတ်ကြောင့်ဖြစ်တဲ့တောက်တဲ့သဘောကြီးဟိုမှာသွားပြီးတော့ဒီဆက်ဆက်ဖြစ်လာတာဆိုပါလားအဲဒီမှာဘယ်လိုရှိလို့ဆိုတဲ့ခါကျတော့ ဆုတ်ချင်တဲ့နံတရားကတခုဆုတ်လို့တောက်တင်းသိတတ်တာကတခုမခုဖြစ်နေဘူးလားအဲ့ဒါနံနဲ့ရုပ်ပဲဒီနံနဲ့ရုပ်ဖြစ်ခြင်းဘာလို့ရမလဲဖြစ်တဲ့ကြမှာလိုက်ကြည့်ပေါ့ဆုတ်တဲ့ကြမှာလိုက်ကြည့်ဒီကြောင့်ကကြည့်လို့ခံရလားနေချုပ်ခံရတာမလား ဆက်ကြလို့မနေနိုင်ဘူးလားမင်းတို့ကပြစ်တာတော့ဖြစ်ဖို့ရှားလာတယ်။ဘာလဲဖြစ်ဖို့ကဖြစ်နိုင်မှသက်သာမယ်ဆိုတဲ့အသိစိတ်ကငိုရရှိတာတော့ဖြစ်နေတယ်ဘာလို့လဲဖြစ်နေတယ်။ဖြစ်နေတယ်ငိုရသိကြနေတာရှိသေးလား။ရောက်သွားတယ်မလား။ဒီကြတဲ့ကိုကျမ်းစာပြရနေပြီးတော့ရောက်သွားတော့ဘယ်လိုဖြစ်တော့ဒီသာသနာရှိကြတယ်မလား။တပည့်ကံကောင်းတမျိုးပဲ။ ခံစားမှုမကောင်းတာနဲ့ခံစားမှုကောင်းတာကလည်းပြောကြတယ်။ဒါရှိနေတယ်ကစိတ်လည်းရှိနေတယ်၊ယုံလည်းရှိနေတယ်၊ခံစားမှုလည်းရှိနေတယ်။ဟုတ်လား။ဒါနဲ့ဘုရားကိုတရားထုတ်ရတာခက်တယ်လားခက်ဘူးလား။ဟမ်။ကျော်လည်းခက်လား။မကျော်ဘူးဆိုတော့ဒါကမဖြစ်ဘူးမနော်။ဟမ်။ဟုတ်လား။ ဒီဆုံးတဲ့ခိုက်တော့ကအဲ့ဒါကိုဓမ္မအစိအသက်ရှင်းလာခဲ့ပြီးတော့ပฏิကရိယာဓမ္မကတ်နေလို့ရှိရင်စိတ်ထဲမှာမပြောရဘူးအားစိတ်တံကဝိရိယအကျိုးကိုကျော်သွားပြီရှင်ပြရတာကကစိတ်ကလေးကပြန်ကလှုပ်ရှားပြီးတော့လမ်းဆန်းဆန်းဖြစ်နေတာစိတ်တုံ့သွားဘူးဟုတ်လားကျုပ်ပြီးတော့အပြင်းထလာလို့ရှိရင်သူ့ကိုအနိုင်ဒီဒီအပြင်းကို အနန္တနိုင်နိုင်တဲ့ဟာကိုလည်းမူးရတယ်ဒီမှာဆက်ပြီးမှတိုက်ပြရတယ်ဒီနမိတ်ကခေါ်တဲ့စိတ်ကြုံမှုကသူကအဲအဆောက်ကတစ်ချို့ရောက်ပြီးတော့အခုတော့နိုင်ရူးသွားတယ်အခုတော့ကအာရုံမှသူ့ရဲ့တဲ့အောင်ရွယ်စုတဲ့သဘောလေးရဲ့စိတ်ကစိတ်ကိုပြန်ကားနေအောင်ဖြုတ်ရှားနေအောင်လမ်းဆောင်ရပြုလုပ်ပေးတာစိတ်နဲ့တိုက်ပြီးတာ ဟုတ်လားဒီအပြည့်ရဲ့ဆက်ရည်နဲ့ပါသွားပြီးသူ့ကိုနိုင်ရဲ့အာသဝုပ္ပယလည်းပါသွားပြီဆိုတော့ဒီကျိုးပြရလာမယ်အပြည့်မလာဘူးဆိုလို့ရှိခွန်းလားခမကလေးကြီးဖြစ်လာတာပဲတတိလေးကြီးဖြစ်လာတာပဲဒီလိုဖြစ်လာတဲ့စိတ်ကောင်းမှမပြေတော့ဘူးအဲ့ဒါလို့ပါနော်ပုတ်ဖို့ပေါ့အဲ့လိုလုပ်နိုင်တယ်ဆိုတော့ပေါ့ ဟုတ်လားအဲ့ဒါစိတ်တောင်းလို့နေတော့ပဲစိတ်ကလေးတိုးတက်ဖို့လို့နေတော့ပဲဒီမှာနော်အဲ့ဒါလေးအားပြည့်လာတဲ့ခါကျတော့လက်ပေါ်မှာစိတ်ကမရောက်တော့ဘူးဆုတ်တဲ့နေရာပေါ်မှာလည်းစိတ်ကမရှိတော့ဘူးအဲ့ဒီခုကျော်ပြီးတော့ဘယ်ရောက်သွားတော့ တောက်နဲ့ကျင်းနဲ့ကြက်တဲ့အနေဆုံးခံရတဲ့တစ်ခုကိုရောက်သွားတော့အဲ့ဒါမှသိတာပဲအဲ့ဒါကိုပဲဖြစ်ခိုက်ရှိမှသဘောမြင်ပြီးဖြစ်ခိုက်ဆိုတာဘာလို့ဆုတ်ခိုက်ရှိမှသဘောမြင်ပြီးခိုက်ဆိုတဲ့စကားကတုံးဆိုတဲ့အဓိပ္ပာယ်ရတယ်ဆဲဆိုတဲ့အဓိပ္ပာယ်ရတယ်ဖြစ်တုံးဖြစ်ဆဲဖြစ်ပြီးတော့ဘာလို့မလုပ်ရဘူးမဖြစ်ခင်လည်းကြုံလို့မရဘူး သိကြရတာဘာလို့ဖြစ်ထုံးပြုံးလဲသိကြတယ်မြတ်စွာဘုရားသိကြတဲ့ဟာကိုဒီမှာဟောထားကြတာဒါလေးတွေအားစိုက်ပြီးတော့စေစုံရရှိပြီးတော့ဒီမှာစိတ်ကလေးစိုက်ကြနေလို့ရှိဒီစိတ်ကလေးကအမှန်တန်ရှင်းတဲ့စိတ်ကလေးပဲအဲဒီတန်ရှင်းတဲ့စိတ်ကလေးကြီးစုရဆောင်ရတာပဲစုဆောင်ရရတာဒီလိုချင်းအဲ့ဒါလေးဘာဝနာဆိုတာပြည့်ကြတာပဲဘယ်လိုပေါင်းလဲဘာမှပြုံးစိရတတာမပါဘူး ဟုတ်ပါဘူးဒီနောက်ကိုခြေခြေပြီးတော့ပြည့်နေလို့ရှိရင်နောက်တော့လက်ချောက်လာတယ်ခြေခြေပြီးတော့ဝတ်နေတော့အဲဒီအလေးကြီးဟာနောက်နောက်နောက်ပေါ်တဲ့အာရုံကြီးအထူးမရှိရတော့ပဲလေထက်ကလေးထက်ကလေးတည့်နေတာဖြည်းဖြည်းလေးရှိနေတယ်ပုံပြီးတော့လည်းကြည့်လာမယ်ပုံပြီးတော့လည်းထင်ရှားလာမယ် အဲ့ဒါဖြစ်ခဲ့ခြင်းကသဘာဝနေပြီဆိုတာပါလေသဘာဝနေပြီတာပဲဟုတ်ကဲ့လားဟွန်းကာယပေါ်မှာတတိတိဖြစ်သွားလို့ရှိရင်ပါဠိလိုကာယနုပဒနာခေါ်တယ်ကိုယ်ဝိညာဉ်ရှိမှတ်တာကာယဝေဒနာပေါ်မှာအတိအကျစိတ်ဖြစ်သွားလို့ရှိရင်ဝေဒနာနုပဒနာခေါ်တာပေါ့စေတသိက်ကစေတသိက်မှာမမြင်မှတ်လို့အတိစိတ်ကစေတသိက်ဖြစ်သွားပြီ အဲအမှန်ကိုဖြစ်သွားလို့ရှိရင်စိတ်ဓာတ်ပတ္တနာဖြစ်တာပဲတခြားအထိုးကြီးနေရာပေါ်မှာအခုလိုနည်းနဲ့မှတ်လို့အကြီးအကျယ်ကိုပြည့်စုံသွားလို့ရှိရင်ဓမ္မနုပဒနာဖြစ်တာပဲဒီလိုနဲ့ရှုွက်ကာယဝိညာဉ်စိတ်ဓာတ်ဓမ္မလေးမျိုးပဲကတမျိုးမျိုးပေါ်ရပေါ်ရမှတ်လို့ရှိရင်အနုပဒနာတွေဖြစ်နေတာပဲအဲဒီတော့ဓာတ်ဖွဲ့ရှိလိုက်လို့ရှိရင် ပေါ်လာတဲ့အာရုံကြီးရှိမှတ်တဲ့စိတ်ရောက်အောင်တွန်းအားကဝိရိယပေါ်တယ်။မှန်ကန်တဲ့ဝိရိယပဲမှန်ကန်တဲ့အာထုံပဲဒါမလို့သူကတမဝါယမလို့ခေါ်တယ်။ဟောတမဝါယမကတခုပါတော့။သူပါတဲ့အတွက်အပြင်းဝေဝင်ထားလိုက်တယ်။အပြင်းပါဝင်တဲ့အဝိဇ္ဇစိတ်ကိုဝင်ထားလိုက်တယ်။ကုသိုလ်စိတ်ကိုလမ်းပွင့်လာတယ်။ဖြတ်တဲ့ကုသိုလ်စိတ်ကိုလမ်းပွင့်လာတယ်။ တတိပါရတယ်တတိကစိတ်စိတ်ဉာဏ်မရအောင်ကာကွယ်တာသိရှိထားတယ်လုံးဆုံးဖြစ်နေတယ်ဒီလိုဆိုရင်စိုက်ကြလို့ရှိရင်ဘာလို့အာယုံတွေကိုဟိုဉာဏ်ကြားကြမှာမရှိဘူးစိတ်ကလေးကြီးဆန့်ရှင်းနေတယ်ပထမလေးလက်ဖြစ်နေတယ်ဝိရတတိသမာဓိအဲ့ဒါသမာဓိခန္ဓာခေါ်တာပဲ အဲ့ဒါမဂ္ဂင်ရှိပါတဲ့ကအလဲသမာဓိဥစုအဲ့ဒါပါသွားပြီအဲ့ဒါပါသွားတော့စိတ်ပိုင်ရှိနေအဲ့ဒါအရိယာပဲစိတ်ကလေးဝိညာဉ်ကတက်တန်းကြလာတယ်အဲ့ဒါအရိယာပဲအဲ့ဒါနောက်အာလောဘကိစ္စတက်ပြီးတော့သဘောမှလည်းကြည့်လာနော်သူရောက်ရမတိကြောက်တာအနည်းရောက်လို့ရှိရင်အမှန်ကိုကြောက်သွားတယ်လို့ပြောလိမ့် အမှုမသိတဲ့လာတော့ကံဝါးသိစိတ်ချော်တော့တာမရှိတော့ဘူး။ဒါတောင်းလာလို့မရှိတော့ပါလိမ့်ဒီတောင်းလာလို့ဒီပြင်းတာပေါ်ရှိတော့ပြင်းတာဒီစက်တာပေါ်ရှိတော့စက်တာဒီအရင်ဆုံးခံရတော့ရောက်ပါလို့ရှိရင်အရင်ဆုံးခံရတော့ဒီကဒါမှန်ပြီတာပဲ။ဘယ်လိုလဲ။သာပြောလို့ပြီးတာမဟုတ်ဆရာပြောလို့ပြီးတာမဟုတ်ဘူး။ကိုယ်တိုင်အားထုတ်လို့ကိုယ်တိုင်ကြည့်တာ။ဘယ်လိုညင်းလာတရားမမှန်ဘူးလို့ သုံးတဲ့ခိုက်ကမှတောင်းတဲ့တင်းကပြတ်တာတွေမရှိဘူးလို့ဘယ်လိုမျိုးလဲဒီလိုမျိုးမျိုးလဲဒီကံအမှန်ကြည့်တော့တာပဲလားမင်းဒီကတော့မသိဘူးပါအစားဒုက္ခပူတတ်တဲ့ဆရာကြီးကျွန်တော်ဖြစ်ခုရတော့ပယ်ရှားကြည့်နေတာပဲအမှန်ကြည့်ရင်အမှန်ကြည့်ရခဏသာယာတဲ့ အစာလုံးနဲ့တဏှာမရှိဘူးစောလုံးနဲ့တဏှာမျိုးသိကြသွားတော့ခလားအဲပုဂ္ဂိုလ်တ attva ဆိုအတ္တဆိုလည်းမရှိတော့ဘူးဒီလိုနဲ့ပဲကိလေသာဆင်းရဲတွေဖြစ်ပုံရလို့နေနေတာသူ့တောင်းဆိုပြီးတော့အာဟုကိုလည်းဖြစ်ဘူးဘဝကြည့်ရတတ်တဲ့ကုသိုလ်လည်းဖြစ်ဘူးဒီမြတ်တဲ့ဘာဝနာကုသိုလ်တွေဖြစ်နေတာဆက်မကောင်းဘူးဆရာဟာရှင်ရဲ့ဂရုတမျိုးပဲ ဒီကြီးကိုဖြစ်ဖို့ပေးပါလေကုန်ခန်းကျင်နိုင်တဲ့ဆုံးသတိရှိတယ်အဲ့တော့ဒီနေ့ကတောင်းအဲသမတိကပ္ပမဲ့ခြင်းနဲ့တမတိတိမဲ့ခြင်းပညာတော့ဒီနှစ်ပါးနဲ့ပါတော့ပြီပါတာတော့ကိလေသာမျိုးပါပြတ်တာ ဘယ်လိုရှိပါလဲ။မာနကကတောင်းလို့တရားကကနှစ်မျိုးဘယ်လိုရှိပါလဲ။အင်းရှိလို့တဘာဝပြည်တိုင်းပြည်တိုင်းအဲ့ဒီငါတို့ပါနေရတယ်။ငါတို့ကပြည်တိုင်းဆက်ပြီးတဲ့ပုဂ္ဂိုလ်ကြီးဟာအထုပ်ကကာလမှာရှောင်ကြမရှိလို့ ဒီရှောင်မရာတွေတော့ဒီရှောင်ကျင်တဲ့ဒီလာမျိုးတော့မရှိဘူးမရှိဘူးသို့တော့ရှောင်ကြခြင်းရှောင်ကျင်လို့ရှိရင်ရှောင်မယ်ဆိုတဲ့စေတနာလေးရရှိတယ်အဲ့ဒီခိုက်တာမှာတမဝါစာတမကပဒတမအဇီဝဆိုတာအလိုလိုပြည့်စုံနေပြီအလိုလိုပြည့်စုံနေတဲ့သီလဆရာလုပ်တဲ့၃ပါးနဲ့ ရှုတိုင်းမှာပါတဲ့နုပညာကပေါင်းထားလိုက်တယ်ဆိုဘယ်လိုမျိုးလဲဟမ်ဘယ်လိုဖြစ်ပါ့မလားဒီလမ်းမဲ့ကဘာလို့ရှုကြသွားတော့ကိုယ်မှုဟင်းရှုကြသွားတယ်ပြောမလားဘာလို့မဲ့ကဘာလို့ရှုကြသွားတော့စိတ်ရှုကြသွားတယ်ဒီလမ်းမဲ့ကဘာလို့ရှုကြသွားတော့ကိလေသာမျိုးပေါ်ပြတ်သွားတယ်ဘာရှိသေးတော့ဟမ် အဲ့ဒါအရိယဆိုတာဒါပြောတာပဲအကျမ်းအလားလို့ကြည့်ကြတာလေဆင်းအောင်လုပ်လိုက်တာတဲ့ဒီကတော့ဆင်းအောင်လုပ်တာဆိုရင်ဒါရီမသိရင်အောက်တန်းကြတယ်ဆင်းသွားတဲ့ခါကျတော့ဘာဖြစ်တော့ဝိကျက်တာဒါကုဘကိုအစဉ်တမ်းဖြစ်နေလို့လားအင်္ဂါနဲ့တွေ့လို့ရှိရှိပါဟုတ်လားကိလေသာဆင်းရဲကသာဆင်းရဲတွေကုန်းနေတော့ပြည့်စုံကြည့်ရတော့စောင့်တတိတွေဒီမှာပေါ်လာတာပဲ ပြီးတော့မဂ္ဂင်၈ပါးအကျင့်တရားဟာဘာနဲ့ထူထောင်ရတယ်လို့နားလည်ဗလားဟမ်နားလည်ဗလားဘာနဲ့ထူထောင်ရမလဲပြိဿံ၄ပါးနဲ့ထူထောင်ရမယ်ဟုတ်လားဒီတော့သိစားပေါ်ရကိုယ်ရမှန်စွာကတ်ရှိနေရပြီကိုယ်မူရဒီပေါ်ရင်ပေါ်ရင်မှန်စွာကတ်ရှိရမယ်သိစားပေါ်ရကိုယ်မူရမှန်စွာကတ်ရှိနေရပြီ ဆရာမရှိပါဘူးကတ်ရှိပါမယ်။ဘောင်းပေါ်လာဘောင်းကတ်ရှိပါမယ်။တုံးပေါ်လာတုံးကတ်ရှိပါမယ်။ကျောင်းပေါ်လာကျောင်းကတ်ရှိပါမယ်။လမ်းပေါ်လာလမ်းကတ်ရှိပါမယ်။ချမ်းပေါ်လာချမ်းကတ်ရှိပါမယ်။ရမ်းပေါ်လာရင်ရမ်းကတ်ရှိပါမယ်။ကိုယ်ကိုယ်ကိုယ်ကိုယ်ရှိပါမယ်။ဆံပေါ်နေဆံပေါ်ရှိ။မျက်လုံးပိတ်တာဖွင့်တာမျက်တော်ခတ်တာအဲခတ်တာကအစာပေါ်လေအကောင်အပူဖွဲ့အစာကိုကိုယ်ကြီးရလေးကိုအထူးတည်ထား။ဟုတ်ကဲ့လား။ ဟင်တေချာပေါ်ရကိုမူရပဋိစ္စရတော့မဟုတ်ဘူးလို့တေချာပေါ်ရကိုမူရမဆောကရှိနေရပြီဒါယောဂီအလုပ်ပဲအဲဆိုရမယ်တေချာပေါ်ရကိုမူရမဆောကရှိတေချာပေါ်ရကိုမူရမဆောကရှိ ကောင်းမှုပေါ်ရာကုံရာသိမှုပေါ်ရာထိုင်မှုပေါ်ရာရမှုပေါ်ရာ သောဟုပေါ်ရာလောဟုပေါ်ရာသဟု ရှိဘူးဆက်ရှင်နေအောင်မလုပ်ရမယ်အားဆက်ရမယ်ဒီလိုမှအားဆက်ရမယ်သုံးအားပြရမယ်ရှိနိုင်ဖို့ရသုံးအားပါတဲ့ပေါ်လာတဲ့ကိုယ်ရာကိုကပ်ပြီးတော့ရှိနိုင်အောင်သုံးအားပြရမယ်အခုဒီသုံးအားပြရမယ်ဝိဇ္ဇာနေရာကိုဖြစ်လိုက်ရမယ်ဒါပါပဲရှိနိုင်ဖို့ရသုံးအားပါမှဆိုကတ်တည်ရမယ် ဒီမှာပါလို့ရှိရင်ကိုယ်ကကနေတော့တတိဖြစ်လာပြီတတိဖြစ်လာရင်ကိုယ်ကဆုတ်တဲ့ထိုက်တာလေးကိုမှလို့လက်နဲ့ဆုတ်တဲ့မူကကျော်ပြီးတော့တောက်လာတင်းလာချက်တာကြီးရှိလို့ကောင်းလို့ရှိရတယ်လေဒါလေးအမှန်သိလာတာပဲအဲဒီမှာတတိရောက်သွားပြီတတိရောက်သွားတော့စိတ်တဲ့ဘုံကပြီးတော့အဲ့ဒါသိလာတာပဲဟုတ်လားဟင်းအဲ့ဒါဆိုဆိုရမယ်ဟင်းဘာလို့ကလဲ ဟမ်ဟမ်ဟုတ် ပါလဲဟုတ်တယ်မလားမစွာမစွာသိဉ္စအစာမတုမရည်မတ္တာကတခုပြောတာသိတာကအရှိပြောတာတရားကိုပြောတာဒီလိုသိနေရင်အဲ့လိုသိနေလို့ရှိတိုင်းရှိတိုင်းဒီလိုသိနေလို့ရှိရင်မသိပါစားဒီကိလေသာတွေဒီလိုသိနေရင်သိတိုင်းနေနဲ့ရှုလို့ဒီတိုင်းဒီတိုင်းမှာ ကိလေသာကိလေသာကအရင်ကြီးတွေပေါ့ဒီကြီးတွေရှိတော့ဒီကြီးကိုဖြစ်နေရတော့ပြည့်နေရမပြောတော့ဘူးဒီလိုပြည့်နေရင်ပြည့်တိုင်းပြီးကိလေငြိမ်းလို့ကိလေသာငြိမ်းလို့ဒီကိလေသာတွေငြိမ်းတော့တာအဲ့ဒါဒီလိုပြည့်နေရင်ပြည့်တိုင်းပြီးကိလေသာငြိမ်းတော့ဒီဆုံးဒီလိုပြည့်နေ ဒါကကိုယ်တို့ပြဘာဝနာတရားထုတ်တဲ့ရိုးချက်ပေါ်လာပြီ။ဘာလဲရိုးချက်ကကိလေသာငြိမ်းလို့ဆိုပေါ်လာပြီဟုတ်တယ်မလား။ကိလေသာငြိမ်းအောင်ဒီလိုလုပ်ရတယ်ဆိုနားလည်လာပြီပေါ်လာပြီရိုးချက်ကိလေသာငြိမ်းအောင် ဒီလိုမှတ်ကြည့်နေတာကိုကာယ ानु ပဒနာတတိယလို့ခေါ်သည်ဟုတ်ကဲ့လားကိုယ်နေရာကိုပြုလို့မှလို့ပြုလို့ရှိရင်ကာယ ानु ပဒနာပေါ့နော်ကိလေသာငြိမ်းအောင်ရေချက်ပေါ်လာရေချက်ကအကျိုးပဲကိလေသာငြိမ်းအောင်ဒီလိုမှတ်ကြည့်နေတာကိုတောင်းထောင်းနဲ့ပြင်ပြင်ရပေါ့ပြောမလားဆုပ်ဆုပ်တယ်ပေါ့ဆန့်ဆန့်တယ်ပေါ့ကြွရင်ကြွတယ်ချရင်ချတယ်နိုင်နိုင်လာတယ်မြတ်တော်ပိဋက အဲမြတ်တော်ခတ်တဲ့ဉာဏ်ပုဒ်တာပြနာစအကုန်လုံးဟောတော့နော်ဟုတ်လားအဲဒီလိုတန်ငြိမ်းအောင်ဒီလိုမှတ်စုနေတာကိုဘာလို့လဲကာယနုပါဒနာတိပ္ပံခေါ်သည်နားလည်လားကိလေသာငြိမ်းအောင်ဒီလိုမှတ်စုနေတာကိုကာယနုပါဒနာတိပ္ပံခေါ်သည်ကိလေသာငြိမ်းအောင် ရှိနာရှိကာလရောင်းပါသည်ထို့သူကဘယ်ဟာလဲတောင်းဆိုမှုနဲ့ပေါ်လာတော့ကိုယ်ထဲမှာတော့ဒါကသူကကြိုက်တာခဲတာရတာစသည်ပေါ်လေဒီလိုဒီကောင်းတာလေးလို့ကောင်းတာဟုတ်တယ်မလားကိုယ်ကနေပေါ်လာဘာလို့ရမလဲ သူဖြစ်တဲ့တိုင်းမှာပေါ်ရရင်ရတယ်ကိုကိုင်းကိုင်းတဲ့ကိုင်းကိုင်းလုံးမလားအဲဒါဝေဒနာလေးခေါ်တယ်။ကောင်းခံကောင်းမကောင်းဆုံးခံကောင်းလို့ဆိုတာဒါရှိတာပဲ။သူရှားပေါ်ရဝေဒနာမဆိုကရှိနေရတယ်ခေါင်းဟာနေဘူးလို့ဆိုရမှာ။သူရှားပေါ်ရခုမီရဆိုနေရာမှာသူရှားပေါ်ရဝေဒနာသက်ဆိုတာကသူရှားပေါ်ရ ဘာလဲတော့ကတော့ပယ်ဝိပဿနာဆုံးကရှိနေဖို့ရာတောင်းအားပါတယ်အဲဒီဝိညာဉ်ကြီးအတိကအောင်လို့စိတ်ကအောင်လို့တောင်းအားပေးရမယ်ရေရင်ရှိနေဖို့ရာ မှန်စွာကြည့်မှန်စွာမှတ်သိနေရပြီရှင်ဘုရားဘောဂဝရဏိသံကိုသိကြရလို့ရှိရင် ဆိုးတဲ့ဝေဒနာကြုံတဲ့ခါမှာလည်းပဲဒေါသတွေဖြစ်ပါဦးမလားခံစားမှုတွေပေါ်လာလို့မှတ်နေလို့ရှိရင်လည်းဒါလေးကကောင်းလိုက်တာဆိုတာဒီလိုလည်းသာရပါဦးလားဟမ်ကျွတ်လို့ရပြုလုပ်တာလေဟုတ်လားဒီလိုပြုလို့ပြုတဲ့ဝင်ပြုလုပ်တာရင်းတော်ကြီးဟုတ်မလားအဲဆိုဒီလို နောက်ပါတော့ကသူညာတိုင်းမှာဒီလိုရှုပ်နေတာတိုင်းနေတာကိုကာနုပဒနာခေါ်သည်ဆိုတော့ခံစားမှုတိုင်းမှာအဲ့ဒါဒီလိုရှုပ်နေတာကိုဝေဒနာနုပဒနာခေါ်သည်ဟောကာနုပဒနာတရားပါတယ်ဝေဒနာနုပဒနာဟုတ်လားဟမ် ခံစားမှုတိုင်းမှာဒီလိုမှတ်သိနေတာကိုဝိညာဉ်နဲ့မှတ်တယ်သတိထားဖို့ဆိုသည်တကယ်ကိုစိတ်ကိုဖြစ်တယ်မလားလောဘပါတဲ့စိတ်လောဘကုသိုလ်စိတ်ဒေါသပါတဲ့စိတ်ပကျင်တတ်စိတ်ကျင်တတ်စိတ်စုံလို့မလားပြင်းတဲ့စိတ်တက်ကြတဲ့စိတ်ရင်းလို့ပေါ်တယ်မလားစိတ်ကြီးရင်းလို့ပေါ်တယ်မလားအဲဒီစိတ်ကြီးပေါ်လာလို့ဘာလုပ်ရမလဲ ထင်ရှားပေါ်ရာစိတ်ဝူရာမှန်စွာကရှိနေပြီဆိုထင်ရှားပေါ်ရာရှိနိုင်ပေါ်ရာရှိနိုင်ပေါ်ရာသုံးအပ်ပါ မစွာရှိမပြုရမည်ဟုတ်ရှိဒီလိုကြည့်နိုင်ရင်စိတ်တိုင်းရင်ကိရိတာရင်းတော့ဒီကိရိတာရင်းအောင်ဒီလိုမှတ်ကြည့်ရတာကိုစိတ်ဓာတ်ဝိပဿနာခေါ်ပြီး ကျန်တဲ့အထူးပြုနေရာတွေကတော့ပါဠိလိုလို့တော်ပြဓမ္မလို့ခေါ်တယ်အထူးယူပေါ့ဟုတ်လားအဲ့ဒါတွေကိုမြန်မာလိုပြန်တော့သဘောလို့ပြန်ပါတယ်သဘောနားလေတဲ့သုံးနဲ့သုံးလို့ရှိအထူးလေးပေါ့ဒီသုံးတယ်မလားအထူးပြုဖြစ်တယ်မလို့ရဘူးအကုန်လုံးရမှာပဲဟုတ်လားသင်္ချာပေါ်ရာထွေရာရာပေါ့ သိရပေါ်ရဆူရရအဲဒီလိုမာဇာကရှိရလို့ဆိုသိရပေါ်ရဆူရရမာဇာကရှိသိရပေါ်ရှိနိုင်ပေါ်ရရှိနိုင်ပေါ်ရ ငါစွာငါစွာမသိမသိမရမည်ဟုတ်လားဒီလိုကြည့်နေရင်ကိလေသာငြိမ်းအောင်ဒီလိုမသိနေတာကိုသမဏုပဒနာတိခံခေါ်သည်တဲ့ဘာလို့လဲတော့ အချုပ်ကတော့သင်္ချာပေါ်လာလို့ရှိတဲ့ဟာရှိတဲ့အာရုံကိုမသိနေလို့ရှိရင်ကိုယ်ကြီးရမလို့ရှိကာနုဘဒနာခံစားမှုဖြစ်လို့ရှိရင်မသိရင်ဉာဏ်နုဘဒနာစိတ်ကြင်ဖြစ်တိုင်းမသိလို့ရှိရင်စိတ်ကနုဘဒနာနဲ့တခြားထူရာရာကိုပေါ်တိုင်းရှိမှလို့သိနေရင်ဓမ္မနုဘဒနာတခုလည်းပဲပါလဲသင်္ချာပေါ်တဲ့အာရုံဘာပေါ်ပေါ်ပဲဒီလိုမလားဆုံးလိုက်လို့ရှိရင်အာရုံတစ်ခုလည်းပဲ ဒါပဲအဲဒီလိုကာယဝိညာဉ်သိတ္တဓမ္မကိုရှုပွင့်လေးချက်ပေါ်တဲ့ကိုဘုလိုတိပ္ပာနည်းနဲ့ရှုမှတ်နေလို့ရှိရင်အတိဖြစ်သွားတဲ့အခါမှာဒီထဲမှာတက်ခွဲကြည့်လိုက်လို့ရှိရင်သီလမဂ္ဂင်နဲ့ပါသွားတယ်သမာဓိမဂ္ဂင်နဲ့ပါသွားတယ်ပညာမဂ္ဂင်နဲ့ပါသွားတယ်သီလမဂ္ဂင်နဲ့ကရှုလို့ဆိုတဲ့ကိရိတာတွေမြင့်သွားတော့ဘုံလုံးကိုဖြည့်ကျပြီးတော့အစတမ်းမြင့်သွားတယ် ဓမ္မနိဗ္ဗာန်ကိုပြည့်စုံတော့စိတ်ကိုဖြူစင်တန်ရှင်းပြီးတော့စိတ်နဲ့စိတ်ထားတွေမြင့်တက်ပြီးတော့ဘာလို့တော့ဘာလို့တော့ဟမ်ဓမ္မနိဗ္ဗာန်ကိုဖြစ်သွားတော့ဖြစ်သွားတော့စိတ်ဒီပါလေးတန်ရှင်းသွားတယ်ဟုတ်လားအတိပညာဖြစ်ပေါ်တော့အာရုံမသိနဲ့တည့်ပြီးတော့သဘောမှလည်းဒီဒီလိုဒီနာမကြီးဖြစ်သွားလို့ရှိရင် ကိလေသာမျိုးပါဖြတ်သွားတယ်။ဘာကြံသေးလဲ။အဲ့လိုလုပ်နိုင်လို့ရှိရင်ဝိပတ်သွားတာတန်ရှင်းသွားတာ။အဲ့ဒါအရိယာခေါ်တာပဲ။အရိယာဆိုတာဖြင်းစင်တယ်တန်ရှင်းတယ်။မတန်ရှင်းရအောင်တိုက်ကြဖို့လည်းတန်ရှင်းသွားပါဖြစ်တော့မြင့်တက်လာတာပုဂ္ဂိုလ်ကိုမြင့်တင်ပြီးတာပဲ။ဟုတ်လား။ခဏရေတွက်ကြည့်တော့ သီလမုတ်ကက3မျိုး3မျိုးသမာဓိမုတ်ကက3မျိုးနဲ့သီလမုတ်က2မျိုးအဲ့ဒါဆိုတော့စိတ်ပိုင်းရှိမျိုးဟုတ်လားအဲ့ဒီရှင်ကိုပြည့်စုံအထုလို့ရှင်ကတော့မောက္ခဆိုတာပေါ့လေအကျမ်းကနေကိလေသာတွေကိုပယ်တတ်ပြီးတော့ဘာလို့လဲအဲ့ဒီကိလေသာတွေငြင်းနေလမ်းကြောင်းကြီးသွားနေတာတဲ့ကြောက်နေတယ်မဟုတ်လားဘာကိလေသာတွေပေါ်သေးတယ်လူကြီးရဲ့ကိလေသာရော စေတသိက်ကိလေသာရောမျိုးပါရောပြတ်မလို့ဘူးလားအဲ့ဒါငြင်းချမ်းတာပဲအဲ့ဒီငြင်းချမ်းကိုရှောက်နေတဲ့လမ်းကြီးရှောက်နေတာပဲရှင်းမလားဟမ်အဲ့ဒီအကျိုးဟာဘာဖြစ်လို့မြေကြီးရှိဖြာဤမှာကမှန်စွာရှိပါလေရှင်းလို့အခုအခိုက်တံအကျမ်းကလည်းကိလေသာငြင်းသူယောဂီမရှိဘူးလား အဲ့တော့တရားအထုကိုသတ္တမတ္တကရကနာကဉာဏ်နိုင်ရှိတော်လို့ရှိတကယ်ဝိဉ္ဇဉ်ရှိမှာမလားဟုတ်လားဟမ်ဝိဉ္ဇဉ်ဖြစ်လဲဝိဉ္ဇဉ်ရှိအောင်ကိုရှိနေတာဖြစ်နေတာဝိဉ္ဇဉ်ဖြစ်လဲဝိဉ္ဇဉ်ဖြစ်ပါအိမ်မှာပါဘာလို့လဲဘာသာရှိပါလဲဆိုတော့မဟုတ်ဘူးပြေးရလားဝိပဿနာခိုက်ကြမလို့ပြေးရပြီမလားဟုတ် အရိယာခိုက်တမှာကိုယ်ရဲ့အောင်လို့အခုဥပဒနာရဲ့ရှေ့ပြေးအခုပြောခဲ့တဲ့ရှေ့ပိုင်းပုပ္ပဘာကမက်ကလေးပွားပြီးတော့တစ်ချိန်မှာတော့လေငါတို့ဒီဖြစ်ဆိုနတ်ပြည်တာဝနာတော်ရဲ့တွေ့ကြုံသောနတ်ပြည်ဆိုတော့ပေါ့လေပြီးကြုံနိုင်တော့အောင်ပေါ့လေဆက်လက်ပြီးတော့ကိုယ့်ဘဝကိုမြင့်တင်ပြီးဒီတရားကိုအချိန်မနဲ့ကြိုးစားအထုတ်ရပါစေကြိုးစားအထုတ်ပြီးတော့ ဒီဟောနေပြီးတော့ဒီစိတ်ကိုဒီလိုဖြစ်တဲ့ဥစ္စာကိုယ်ကမြင့်တည်ပြီးတဲ့တရားနဲ့ပဲခြုံလိုက်တာပါခြေတော့ဒီလိုနဲ့တိုက်တွန်းရတဲ့ဘုရားဒီလေးတရားဆုံးပါလိုက်ပါလား